အဲသင်္ကန်းစားကြမယ်နော်ဒီနေ့2020ခုနှစ်အောက်တိုဘာလ24ရက်စနေနေ့ညနေ9:00နာရီဆဗလန်စကုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထံလမ်းစဉ်သင်ကြားမှုပို့ချမှုအပိုင်း59ဒီမှာဘုန်းကြီးတို့ဝိညာဉ်ဥပဒနာပြောနေပါတယ်ဝိညာဉ်ဥပဒနာနဲ့ပတ်သက်ပြီးအဆက်ဆက်ရှိတဲ့တရားတွေကိုလည်းဘုန်းကြီးတို့ဆက်ပြောကြမှာဒီနေ့ကောင်းစီပြတာတော့နကုလ ပိတာနဲ့နကုလမတာနော်အဲ့ဒါလေးရင်ပြောမယ်နော်ဒီနကုလပိတာတုတ်ကိုပြောခြင်းလို့ဘုန်းကြီးကနကုလပိတာနကုလမတာဒါကိုအရင်ပြောတော့နော်ပြီးတဲ့ခါကျမှနကုလဒီကြောင်းရတဲ့အကုန်လုံးဆက်ဆက်လို့ပြီးသွားပြီဆိုမှနကုလပိတုတ်ကိုပြောပါမယ်နကုလပိတာတို့နကုလမာတာတို့ကဘယ်မှာနေလဲလို့မေးရင်ဘုန်းကြီးတို့ ဂရတိုင်းနဲ့မှာပဲမဂရတိုင်းဆိုတာဘုန်းကြီးတို့မိမိသားတို့ရဲ့တိုင်းပြည်ထဲမှာပါပဲอืมအဲဘက်ကတိုင်းပေါ့လေမဂရတိုင်းတော့ဖြစ်ဘက်ကတိုင်းနဲ့ဘက်ကတိုင်းတွေက သူတုမာရာဂီရာမြို့မှာနေတယ်သူတုမာရာဆိုမိချောင်းဂီရာအတန်မိချောင်းမြို့တည်တဲ့ခါတော့မိချောင်းတန်ကြပြီးတည်တဲ့အတွက်သူတုမာရာဂီရာလို့ခေါ်အဲငကုလပိတာအဲတထေးမျိုးရုံးမှာဖြစ်ပါတယ် နော်ငကုလဗီဒာအိမ်အောင်ကြားတဲ့အခါကျလည်းတထေမြို့သမီးနဲ့ကြားတယ်ပေါ့ဗရမတော့သူတို့နာမည်ကြီးဒါတော့မဟုတ်ဘူးဗျနောက်ပိုင်းမှာသူတို့မှသားလေးတယောက်မွေးဖွားလာ သူသားလေးကငကုလလို့ခေါ်တယ်အဲ့ဒီခက်ကတော့ဒီမွေးထားတဲ့သားကိုအမိပြုပြီးတော့ငကုလမိတာငကုလမိတာအဖေဆိုရင်အမေဆိုရင်ငကုလမတာဒီလိုခေါ်တော့ တစ်ချိန်မှာမြတ်စွာဘုရားကယဟန်အပေါင်းနဲ့အတူအဲ့ဒီတုတုမာလာဂီတာဆိုကြောင့်မြို့ရောက်လာရောက်ပြီအဲ့ဒီမြို့ရဲ့နီးဘုန်းကြီးတို့မိဂရာဝန်တော်ရီအများရှိတယ်ဓမ္မစကြာမှာဟောတဲ့ဣတိမိဂရာဝန်ဣတိပတနာမိဂရာဝန်ဘုန်းကြီးတို့ခုတုတ်မှာပါတဲ့မိဂရာဝန်ကြတော့ဘေတကလာမိဂရာဝန်လို့ခေါ်တယ်အဲ့ဒီဘေကတာဝန် ဘေဒကလာမိဂရာဘုမှာဘုရားရှင်တရင်သုံးနေတဲ့အချိန်ပေါ့နော်အဲ့ဒီတရင်သုံးတဲ့အချိန်မှာနကုလပိတာနကုလမာတာ တထေဇနီးမောင်တာနှစ်ယောက်ကလည်းဘုရားကိုလာရောက်ပြီးတွေ့ဆုံဖူးမြော်တာပါတွေ့ဆုံဖူးမြော်တဲ့အခါနှစ်ဦးလုံးကမြတ်စွာဘုရားမြင်မြင်ချင်းသူကသူတို့မှာတားငယ်ရရှိပြီးတားတယောက်ကရှိပြီးသားတားကြီးလို့သဘောထားပြီးတော့တားကြီးဆိုတဲ့အမှတ်တင်ညာနဲ့မြတ်စွာဘုရားတွေ့တွေ့ချင်းခြေစလုံးပြေး ခြေတော့ကိုပြည့်ဖြတ်ပွေ့ဖြတ်ကြတာနော်အဲဒီမှာဗာလဲခြေသားခြေသားဒီလောက်ကြောင်မိဘတွေပြည်ဘယ်သားနေရတော့ဘာလို့ခုမှတွေ့ရတာတော့ဘောအာမလို့အများပြောဆိုပြီးတော့ပွေ့ဖြတ်ပြောကြတော့တော့မြတ်စွာဘုရားလည်းသူတို့ရှေ့ကျင်နိုင်အောင် ပွေ့ဖက်တာကိုလက်ခံတော်မူပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီငကုလပိတာတကကြီးကအခုဘဝတာရွှေမျိုးမတော်တာကိုဖះနဲ့ အရင်တော့ကအဖေဘဝ900နော်ဖះပါရီဖြစ်တာတော့မှ950ဘဝသူကဟိုးအရင်အရင်ဘဝတွေတည်းဆွေမျိုးတော်ဆက်တာအဖေဘဝက900နော်အဖေရဲ့ညီဘာတွေခေါ်တာဘုန်းကြီးတို့ညာမှာဒါ900အဖေရဲ့ကိုကြီးဘာကြီးခေါ်တယ်ဒါဘဝ900အမေရဲ့ကိုဦးကြီးခေါ်တယ်ပေါ့ဘဝ900အမေရဲ့မောင်ဦးလေးဘဝ900ဒါတွေဖြစ်ခဲ့ ဒီငကုလမာတာဆိုတဲ့အဖွားကြီးကလည်းအဲ့ဒီလိုပဲဒီဘက်မှာတော့ဘုရားနဲ့ခုမှတွေ့ဘူးတာပဲဒါပေမဲ့လို့အရင်ဘဝဘဝတွေတုန်းကဗုဒ္ဓရဲ့မိခင်ဘဝအနေနဲ့ဗုဒ္ဓဘုရားလောင်းပေါ့နော်ဘုရားလောင်းရဲ့မိခင်ဘဝနဲ့ဘဝ900ဖြစ်ခဲ့ဟိုးဟိုးဘုရားလောင်းမဖြစ်ခင်ကနေဖြစ်တဲ့သဘောရှိနေအမေရဲ့ညီမဒေါ်လေးဘဝ900အမေရဲ့အမဒေါ်ကြီးဘဝ900နော်အဖေအမအကြီးဘဝ900အဖေညီမအကြီးလေးပေါ့ အဲ့ဒါငါရအဲ့လိုမျိုးတွေဘဝဘဝဘဝတွေအများကြီးပဲအတူတူ ဖြစ်ခဲ့ကြတာဆိုတန်ရောစဉ်เนี่ยဖြစ်ခဲ့ကြတယ်မေတ္တာဓာတ်တွေဆက်ဆက်ခဲ့တယ်ဆိုတော့အတွက်ကြောင့်ခုမှမြင်မြင်ချင်းချစ်ခင်ကြမှုရင်းနှီးမှုဖြစ်လာဘုန်းကြီးတို့ဒါဘာပြောချင်လဲဆိုတော့ဒီခါလေးလေးလူတွေကအတူနေကြရင် မတည့်တာတွေဖြစ်ကြတာပေါ့နော်တာမီချင်းညီကုံမောင်နှမချင်း ဒါလေးတွေဒီဘဝတွေတော်တာမဟုတ်ဘဝဆက်ဆက်ကလည်းဘုန်းကြီးတို့တော်ခဲ့ကြလို့ဒီလိုပြန်တွေ့တာတချို့ဆိုရင်လေဘုန်းကြီးတို့ခုမှတွေ့ပြီမဲ့လို့တကယ်ကိုဤကုံမောင်နှမရင်းလို့သာဖလို့ရင်းနှီးတယ်တွေ့တွေ့ချင်းဘဝနီးဆက်နီးဆက်သလောက်တုံးတဲ့သူချစ်ခင်မှုတွေလေးစားမှုရှိတယ်အဲဒါကြောင့်ဘဝဘဝဘဝဆက်ဆက်မှာဘုန်းကြီးတို့တွေဆက်ဆက်မှုရှိခဲ့တယ်ဆိုတော့ဒါမျိုးလေးနားလည်ပြီးတော့တုံးတဲ့သူ ချစ်ချစ်ခင်နေကြရင်ကောင်းတာပေါ့ဗျာဒါကိုရည်ရွယ်ပါတယ်ဘုန်းကြီးနဲ့တက္ကရာကမတက္ကမနဲ့ဘုန်းကြီးလူလူချင်းချင်းအကုန်လုံးပေါ့နော်ချစ်ချစ်ခင်ခင်ပြည့်ပြည့်လေးနဲ့နေကြဖို့အရေးကြီးပါအဲ့ဒါဆိုရင် ကိုယ်လည်းချမ်းသာတယ်ကိုယ်ပတ်ဝန်းကျင်လည်းချမ်းသာနံပါတ်1ကတော့ကိုယ်ချမ်းသာတာပေါ့ဗျာသူရတွေချမ်းသာမချမ်းသာနောက်တာဒီကကိုယ်စိတ်ချမ်းသာဖို့အရေးကြီးရောမြတ်စွာဘုရားကဒီတထေးဇနီးမောင်နှံတို့လုံးစိတ်ကျေနပ်မှုရသည့်အထိ နော်ဖက်ထိုးခြင်းမပြုတ်ပဲနဲ့တန်ခါတွေလည်းဖက်ထိုးခြင်းမပြုတ်ပဲနဲ့လက်ခံခဲ့တာပေါ့သူတို့စိတ်ကျဉ်တဲ့ချိန်မှဘုရားကနေသူတို့နှစ်ဦးတရားဟောတယ်အဲ့မှာသောတာပန်ဖြစ်သွားတယ်ဗျသောတာပန်ဖြစ်သွားတယ်နောက်တစ်ချိန်ဘုရားကသူတို့မျိုးကိုထပ်လာပါတယ်စတွေ့တဲ့ချိန်တွေရတယ်သူကမြတ်စွာဘုရားသားခေါ်တော့သူအသက်ကကြီးပါပြီနောက်ပြီးတော့သူတို့ဇနီးမောင်နှံလည်းနောက်တစ်ခါပြန်သူတို့မျိုးရောက်တခါတော်တော်လေးကြီးနေပြီပေါ့ အဲမြတ်စွာဘုရားသူတို့မျိုးရောက်တယ်လဲကြားလာတော့ကြားကြခြင်းပဲစီရီတီဇနီးမောင်နှံမြောက်ကဗုဒ္ဓဒီလာပြီးတော့ရှ िख ိုးတယ်ကြော့တယ်ပြီးတော့ဘုရားဝိရတန်ဃာတွေကိုသူကတထေးဆိုချမ်းသာတော့ဗျာနောက်ရမှာဆွန်စားပင့်တော့နေဆွန်စားဘုရားရှင်ကဆုံးဖုံးပေးပြောရရင်တော့တီလာပေးပေါ့ဗျာတရားနာမဲ့ချိန်မှာဗုဒ္ဓကိုငကုလပိတာတထေးကြီးကပုံမှန်လေးနဲ့ရှောက်တာဗျအဲ့ဒါကိုဘုန်းကြီးပြောချင်တာ ပွင့်လင်းလျှောက်တဲ့နေရာရင်းနှီးလျှောက်တဲ့နေရာမှာနောက်ပိုင်းသူတို့နှစ်ယောက်ကိုအေးရတဲ့ပေးသွားတယ်။ဘာလျှောက်လဲဆိုတော့နော်ဒါတကယ်ကိုသားဖလို့ရင်းနှီးလို့လျှောက်ရဲတာပြောရဲတာကိုလေးစားကြည်ညိုရဘုန်းကြီးတစ်ပါးရှိမှတချို့ကတော့ခလိကလာဆန်တဲ့စကားတွေပြောမလားဆိုပြီးတော့ထင်ကောင်းထင်ဒီမှာရှောက်ပုံကြည့်လိုက်မြတ်စွာဘုရားတဲ့တပည့်တော်ဟာတဲ့ငယ်ရွယ်နုပြင်စင်ကားတဲ့ဒီငကုလမာတာ ဟိုထိမ်းမြလက်ခတ်ခဲ့ပါတယ်တဲ့အဲ့ဒီချိန်ကနေစပြီးတပည့်တော် တခြားအမျိုးသမီးဆိုစိတ်နဲ့တောင်မပြတ်မခဲ့ပါဘူးဗျာကုံနှုတ်နဲ့ဆိုဝေးရောအဲ့တော့ဒါကြောင့်မို့တပည့်တော်တို့ဟာတဲ့ဒီဘက်ဘဝမှာလည်းချင်းချစ်ခင် နေလိုပါတယ်တဲ့နောက်ဘဝမှာလည်းချစ်ခင် နေလိုပါတယ်ဖျားလို့ဒီစကားလျှောက်တာဗျာဒီစကားလျှောက်တဲ့အတွက်ဖျားကဒီမှာအခုဘဝရော နောက်ဘဝရောချစ်ချစ်ခင်နေခြင်းဇနီးမောင်နှံ စုံတွဲတွေပေါ့အများဆုံးဒါမင်္ဂလာတရားတွေဘုန်းကြီးတွေဟောကြတာပေါ့တူလေးမျိုးနဲ့ပြည့်စုံရမယ်နော်ယခုဘဝနောက်ဘဝချစ်ခင်လို့ဘာလို့ရမလဲတူလေးမျိုးနဲ့ပြည့်စုံတူလေးမျိုးဆိုသရတရားယုံကြည်ချက်တူရဖရာတရားတန်ခေါ်ပေါ်မှာယုံကြည်ရခြင်းတူရမယ်ကံကံရဲ့အကျိုးကိုယုံကြည်ရခြင်းတူရမယ်နော်ဟိုဘာသာရေးနဲ့ပြောရင် ဘာသာတစ်ခုတည်းယူဆမှုတူလို့ရင်တော့ဆင်ပြေတော့မှာသူကယူဆသူကယုံကြည်ခြင်းအတစ်မျိုးကိုယ်ကယုံကြည်ခြင်းအတစ်မျိုးအစာပိုင်းတော့လွယ်တယ်ရေရှိမှာတော့ဒါအဆင်မပြေဘူးပေါ့ဗျာဒါမျိုးလေးပြောချင်တော့နော်အဓိကတော့ဒီမှာတော့အဓိကပြောချင်တာကဘုရားတရားတန်ကောင်မှာမှာယုံကြည်ချက်တူရမယ်ကံကံရဲ့အကျိုးတရားတွေယုံကြည်ရတူရမယ်ရှိဘဝနောက်ဘဝလက္ခဏာတွေတူရမယ်ဒါမျိုးပေါ့သူကလက်ခံကိုယ်ကလက်ခံနေဆိုဒါလည်းပြဿနာတက်တော့နောက်သီလတူရမယ်ကိုကျင့်တရားပေါ့ သူက၅ပါးသီလပြည်စုံကိုလည်းပြည်စုံမယ်သူကဥပုသ်ဆောင်ကိုလည်းဥပုသ်ဆောင်အဲ့ဒါမျိုးပေါ့သူနဲ့ကိုနဲ့ကိုချင်းတရားချင်းနဲ့တူပါမယ်ဒါဆိုဘဝဆက်ဆက်မှဒီဘက်ဘဝလည်းချစ်ခင်ညီညွတ်မယ်နောက်ဘဝမှာလည်းချစ်ခင်မှုရနိုင်တယ်ဒီဇနီးမောင်နှံမျိုးစာကပေကံလူဒါနာလည်းတူတယ်ခါလေးလေးမျိုးသမီးကလူချင်းနဲ့မျိုးသားမလူချင်းဘူးဒီကလေးလေးမျိုးသားလူချင်းနဲ့မျိုးသမီးကမလူဒါမျိုးတွေဆိုရင်လည်းအဆင်မပြေဘူးဗျနော် လူတဲ့တန်းတယ်ဆိုတော့ဘုန်းကြီးလူမဟုတ်ပါဘူးမိသားစုရဲ့လူပြကိုယ်မှလည်းဖေးမေရှိတယ်မြို့သမီးဘက်မှလည်းဖေးမေရှိတယ်မြို့သားဘက်မှလည်းဖေးမေရှိတာပဲဒါမျိုးတွေပေးတဲ့ကာဏနေရာတူပါတယ်တချို့ကြတော့ဟုတ်လားမြို့သမီးကသူ့ဖေးမေပဲပေးခြင်းနဲ့မြို့သားဖေးမေပဲမပေးခြင်းတချို့မြို့သားကြလည်းမဟုတ်ဘူးသူ့ဖေးမေပဲပြုတ်ပေးခြင်းနဲ့မြို့သမီးကဖေးမေပဲကြခရုမဆိုင်ဘူးအဲ့ဒါဆိုရင်လည်းဒီဇနီးမောင်နှံကရေရှိအဆင်ပြေဖို့ခက်တာပေါ့ဒါကြောင့်မို့ စွန်ကျဲလူပေကလူတမှုတူရမယ်ခုဆိုရင် ရေဘေးမီးဘေးတွေယောဂဘေးတွေတင့်နေတဲ့ချိန်မှာဟုတ်လားဒါမျိုးတွေပေါ့ဗျာစေဝါရင်းနဲ့ပတ်သက်သူကလည်းလူချင်းနဲ့ကိုယ်ကလည်းလူချင်းနဲ့လို့နှစ်ဦးနှစ်ဘက်လူချင်းနဲ့စိတ်ထားနဲ့လူရင်တော့ပုံကောင်းတော့တူတူကလူချင်းနဲ့တူကမလူချင်းဘူးဆိုဒါပြဿနာတက်တော့နောက်အသိဉာဏ်ရှိတာချင်းတူရမယ်ဘုန်းကြီးတို့ကလည်းပြောပါတယ်ဒီလောကီဘွဲရတာတွေဘုန်းကြီးတို့တွေပါဠိစာပေဘွဲရတာတွေ ဒါတွေကတော့အသိဉာဏ်လို့ဓာတ်ရတော့ပြောလို့မရသုတ္တမယဉာဏ်လောက်ရှိတာတကယ်ကိုယ်ပိုင်ဉာဏ်နဲ့ဘုန်းကြီးခုဟောတဲ့တရားတွေမှားသလားမှန်သလားဝေဖန်သုံးသပ်နိုင်ရမယ်လူတူတယောက်ကကိုယ်ပြောလိုက်တာကောင်းလားဆိုးလားဝေဖန်သုံးသပ်နိုင်ရမယ်အကြောင်းကျိုးကောင်းဆိုးနော်ဝေဖန်သုံးသပ်တဲ့နဲ့ဉာဏ်မျိုးရှိတာမျိုးကို အခေါ်လဲဆို အသိလိမ္မာဉာဏ်ပညာနဲ့ပြည့်စုံတယ်ဒီလိုအသိလိမ္မာဉာဏ်ပညာချင်းလဲတူရမယ် ဒီ၄မျိုးတွေ့ရင်တော့တဲ့အဖျားဟောတာကယခုဘဝနောင်ဘဝရောတဝုနဲ့တူချစ်ခင်ခင်ညီညွတ်ညနေနိုင်ပါတယ်ဆိုဒီလိုဘုရားဟောသွားတယ်ပေါ့ဗျာအဲ့တော့ဒီတော့ကဘယ်မှာဟောသွားလဲဒါသမဇီဝိတတုတ်မှာဟောသွားတယ်ပထမပထမဇီဝိတုတ်ဆိုဒုတိယသမဇီဝိတုတ်ဒါကြီးပါပါတယ်အဲ့တော့ဒီတုတ်တွေကိုလေ့လာကြည့်တဲ့ကဇနီးမောင်နှံကတထေးဇနီးမောင်နှံက သက်နဲ့ဒီသက်ဒီရယ်ဒီစကားတွေပြောနေရသလားအသက်ကြီးပြီနော်ဗုဒ္ဓအပေါ်မှာသူတို့ကဒါအရင်နဲ့မချရင်းနှီးကျွမ်းဝင်တဲ့အတွက်ရင်းနှီးကျွမ်းဝင်တဲ့စိတ်ရှိတဲ့အတွက်ကိုယ်စိတ်ထဲမှာရှိသမျှကိုဝန်ဝင်လေးနဲ့မရှက်မရှောက်ဖွင့်ပြောတာအဲ့ဒီအကြောင်းတွေကြောင့်နောက်တစ်ချိန်မှာဒီဒကာကြီးနဲ့ဒကမကြီးကိုဗုဒ္ဓဘာခွဲပေးခဲ့လဲဆိုနော်ခြေတော်ခြေမခြေသမီးတို့ဒကာဒကမကြီးတွေမှာ မဖျားနဲ့အကျွမ်းတဝင်ရင်းနှီးနှီးစကားကို ပြောဆိုတဲ့နေရာမှာဒီတပိတာတို့ကတာဝကတွေထဲမှာ ဥပဒကတွေထဲမှာနော်အတာဆုံးအေတတဲ့ဘွဲ့ဒကာကြီးကိုငကုလပိလာဒကာကြီးကို ပေးတယ်ဒကမာကြီးကိုလည်းဟုတ်လားဒီငါဖျားနဲ့အကျွမ်းတို့ခုနကသူကဘာလို့နှစ်ယောက်လုံးအတူလျှောက်တာတထေးကြီးကခုနလိုလျှောက်တယ်လို့တထေးမကြီးကလည်းလျှောက်တာပဲနှစ်ယောက်လုံးအဲ့လိုပေါ်နေတယ် လျှောက်တဲ့အတွက်သူတို့နှစ်ယောက်လုံးကိုဖះကဖះရှင်နဲ့အရင်ဒီကျွမ်းဝင် စကားပြောတဲ့နေရာမှာဥပဒကထဲမှာတကားထဲမှာအသာဆုံးပေါ့ဒီတကယ်ဖွဲ့နဂုလပိတာဒကမာကြီးကိုလည်းနဂုလမာတာဒကာကြီးကိုလည်းဖះနဲ့ရင်းဒီကျွမ်းဝင်စကားပြောတဲ့နေရာမှာအသာဆုံးအေတရေပွဲပြီးတယ်ဒါလေးမှတ်ထားရနော်အဲဒါကြောင့်မို့ဘုရားနဲ့ရင်းကြီးကျွမ်းဝင်တဲ့နေရာမှာလေအေတရေရတယ် နော်ကသဝမြတ်စွာဘုရားလေးတကကြာကြာခရိကာရပြခရိကာရဥဒိမ့်တယ်လို့နောက်တော့ခုခရိကာရဗြဟ္မာကြီးဖြစ်နော်ဒါမျိုးတွေပေါ့နော်အဲ့ဒီကတော့ပုံစံတစ်မျိုးပေါ့နော်ဒီမှာတော့ပုံစံတစ်မျိုးတွေ့ရအဲဒီနေ့ပြောချင်တာကဒီဒကာကြီးတွေဒကာမကြီးတွေနဲ့ပတ်သက်တဲ့အကြောင်းအရာလေးသိထားမှနောက်တော့သူတို့ပြောတဲ့တရားတွေသူတို့နဲ့ပတ်သက်တဲ့တရားဝိညာဉ်ဥပဒနာအဲ့ဒါတော်တော်လေးကောင်းပါတယ် အဲ့ဒါဘယ်မှာပါလဲဆိုနကုလပိတုသုံးခန္ဓာဝကတာယုံမှာပါပါတယ်အဲ့ဒါကိုဆက်ပြောကြတော့ပြီးတော့မြတ်စွာဘုရားကခုနကဣရိယပေးတဲ့ချိန်ဟာတခြားနော်နောက်တစ်ချိန်မှာမြတ်စွာဘုရားသူတို့အသက်အရွယ်တော်တော်ကြီးတဲ့ချိန်မှာမှဘက်ကအတိုင်းခုနသူတို့နေခဲ့တဲ့သူတုမာရဂီတာမြို့အနီးပေါ့ဘေဒကဝမိဂရာဝန်တော်မှာဘေဒကလာမိဂရာဝန်တော်မှာမြတ်စွာဘုရားထပ်ကြွရောက်လာတယ် ကြွရောက်လာတဲ့ချိန်မှာဒကာကြီးရောဒကာကြီးရောကျမကြီးအသိမကောင်းရှာအထူးသဖြင့်ဒကာကြီးအသိကောင်းမှုမရပါဘူးနော်ဒီတွေကတော့အဲ့ဒါတွေမပါပါဘူးဘုံမှန်စကြည့်ပြီးတော့မြတ်စွာဘုရားကြွလာတယ်ဆိုနှစ်ယောက်လုံးကသားရင်းလို့ချစ်ခင်တာကိုချစ်ခင်တော့တွေ့ခြင်းတယ်ပြီးတော့လည်းတက်ရွယ်လည်းကြီးတော့နောက်တာလည်းတွေ့ဖို့ဆုံးဖို့ကမလွယ်တာတွေလည်းစဉ်းစားမိမှာပေါ့ဒီတော့ဒကာကြီးကဒကာမကြီးကလည်းရှင်နေမကောင်းဘူးနော်ဟုတ်လား မသွားနဲ့ဘူးဖြည်းဖြည်းမှသွားကြအောင်ဘာညာမပြောလေဘုန်းကြီးတင်တဲ့ဓမ္မကြီးချက်ပြုတ်နေတော့ဒီကကြီးအတော်ဝဲထောက်ပြီးတော့ဖရာသတင်းသုံးတဲ့မိဂရာကိုပေးတကရာမိဂရာကိုတော့မြုပ်နေတော်တော်ဝေးတယ်ဗျအဲ့ဒီဟာကိုသွားခဲ့တာဖရာထံရောက်ရောက်တဲ့အခါကျတော့ဟုတ်လားအသက်ရွယ်ကြီးတော့တောင်ဝဲထောက်သွားရမှာပါပဲစာရဲမှာတော့ဒီလောက်ဒီမှတ်တမ်းတင်မထားပါဘူး အဲတော့မြတ်စွာဘုရားနာရောက်တော့တောင်းဝေးလေးချကတော့ကတော့ပြီးတော့ဘာတွေလျှောက်လဲဆိုအဲ့ဒီသူလျှောက်တဲ့စကားတော်တော်လေးအိုမင်းမစွမ်းနဲ့ဆိုသိရပါတယ်။ဘာလျှောက်လဲမြတ်စွာဘုရားတဲ့တပည့်တော်ဟာတဲ့အသက်အရွယ်ကြီးလို့အိုမင်းမစွမ်းဖြစ်တဲ့အရွယ်ရောက်ပါပြီ။နော်အိုမင်းမစွမ်းဆိုတာဒါဟုတခင်ကိုရောမန်းဖွင့်ထားတာကောင်းတယ်မင်းအိုပြီရာရာမစွမ်းတော့ဘူးတဲ့စွမ်းတယ်လို့မထင်နဲ့စွမ်းတယ်လို့ထင်ပြီးသွားလို့ကိုခံရပြီးတော့မှတ် နော်ဥမာငငယ်တုန်းကလို့ဘုန်းကြီးတို့အလေးပင်နဲ့ဘုန်းကြီးတို့တော့မတွေ့ပါဘူးငငယ်တုန်းကလေးပင်ရုပ်တရမကြည့်ပါလားခါအထီတာနဲ့ဒူးအထီတာနဲ့ငယ်တုန်းကလို့လှုပ်လို့မရဒါကိုခန္ဓာကိုယ်ကြီးကသတိပေးနေလေမင်းအိုပြီးမဆွမ်းတော့ဘူးဟုတ်လားမလှုပ်တော့နဲ့ရက်တော့လို့ဒါကိုသတိပေးတယ်အဲ့ဒါကိုဘုန်းကြီးတို့ကသတိထားပြီးရတော့သတိထားပြီးမရလို့ပိုးပိုးကြီးဆိုးတတ်တယ်ဒါလေးသတိထားပြပြီးတော့ တပီတော့ဟာတဲ့အရွယ်၃ပါးတဲ့ကနောက်ဆုံးအရွယ်ရောက်နေပါပြီနော်နောက်ဆုံးရဒါအသက်တော်တော်ကြီးတဲ့ရွယ်ရောက်တဲ့သဘောပြောတော့တကူလုံးမှာတဲ့တပီတော့မပြတ်နာကျင်ကြိုက်ခဲနေပါတယ်တရက်မှနေလို့ကောင်းတဲ့ရက်ဆိုမရှိပါဘူးဒါကြောင့်မို့တဲ့မြတ်စွာဘုရားတပီတော်ဟာတဲ့မြတ်စွာဘုရားလည်းကောင်းမြတ်စွာဘုရားနဲ့ဒီရဟန်းတာငါတွေကအမြဲတမ်း ဖူးမြင်ဖို့ဆိုတာမလွယ်တော့ပါဘူးဗျာဒါလည်းနောက်ဆုံးဖြစ်ပါလိမ့်မယ်ဒါကြောင့်တပည့်တော်ကိုဆုံးမတော်မူပါတပည့်တော်နဲ့ဆက်ဆက်တဲ့တရားသင်တော်တဲ့သင်တော်တဲ့တရားဟောတော်မူပါလို့ရှောက်ထားတယ်။ဘုန်းကြီးတို့ဒီမစိုးရင်တိုက်တဲ့နေစဉ်ခေါင်းကအခုတော့ဘုန်းကြီးဆရာကြီးကြားပိုက်ပြန်တော်မူတာ။ဖောင်းနာမစိုးရင်တိုက်တဲ့ဖောင်းနာ၃ပါးရှိတယ်။အဲဒီဖောင်းနာ၃ပါးထဲမှာဘုန်းကြီးဆရာကြီးကကြားမိုက်မကောင်းတော့အရင်ပြန်တော်မူပါတယ် ဆရာတော်ဦးနိုင်ကဘိဝန္တာလို့ခေါ်ပါတယ်။သူဟာစောတဝါချလိုက်ရင်ခဏတစ်ပြုတ်ပဲချနိုင်တယ်။နော်ပါဇက်နာတာနဲ့ယောဂတစ်မျိုးဖြစ်ပြီးရပ်သွားတာပဲ။နော်စာဝါရီပြီးအောင်မချနိုင်ရှာပါဘူး။အဲ့လိုတွေဖြစ်တာ။အဲ့တော့သူကဟွာကျုတ်တဲ့ခါလာမျိုးဆိုဘုန်းကြီးတို့ညီးပါတယ်ပါညာ။ဥစဉ်ဟာတဝါရင်းလို့တရက်မှနေလို့ကောင်းတဲ့ရဲဆိုမရှိဘူးတဲ့။နေလို့ကမကောင်းပါဘူး။ဒီတကားကြီးပြောနေတူတူပဲဗျာ။ အဲ့ဒီအချိန်မှာဘုန်းကြီးတို့ငယ်ရွယ်တော့ဘလို့စဉ်းစားတယ်ဘုန်းကြီးကလည်းဘာတွေပြောနေမှမသိဘူးသူ့ကြည့်လို့လည်းကောင်းကြီးဘလို့နေမကောင်းဖြစ်နေရလဲနားလည်နိုင်ခဲ့တယ်နော်နောက်တော့ဘုန်းကြီးကိုယ်တိုင်ဖြစ်လာပါတယ်ဘုန်းကြီးတို့တန်းလိုက်သင်ရတယ်စာရီသင်တော့ဟိုငယ်ရန်တော့ငယ်ရန်ပေါ့လေကုလာတန်းတော့ကုလာလက်တန်းလက်တန်းဒီလိုကန်ရတယ်စာဝရီကုန်ကန်ရတဲ့ခါကျဒီ ဆန္ဒတွေကဆောင်းဝဲမောင်ရင်လည်းဘုန်းကြီးတို့ကကောင်းကောင်းမသိဘူးဆိုတဲ့အဓိပ္ပာယ်မျိုးတွေဖြစ်မှာဆိုလို့ကြိုးစားပြီးသင်ရတော့ဗျာကြိုးစားသင်တော့ဗာပြစ်လာလဲဆိုကိုယ့်ရဲ့ကျမ်းမာရေးတွေဂယုမဆိုင်မိဘူးမေ့နေတာများတယ်မေ့နေတာများတော့အဲ့မှာဗာပြစ်လာလဲဆိုညောင်းမိဖြားတာပဲဟိုရွာလည်းဖြားနေဘူးလည်းဖြားလေတိုက်လည်းဖြားအဲ့ဒီနောက်ပိုင်းကဩဆရာကြီးက ဒါကိုပြောလိုတာကိုဆိုတာနားလေသဘောပေါက်တယ်နော်အခုလည်းဒီတရားဝဲမှာလူငယ်တွေတရားနာတာတွေရှိမှာပါပဲအရွယ်ငယ်နေသေးရင်တော့ခွန်ကြီးတို့ဒီကျောင်းမှာပြဿနာတွေကအသိနားမလဲခုတခါရအဲ့ဒါကိုရှောက်တယ်နော်ကိုယ့်အကူနားလေရမယ်နော် သူရှောက်တဲ့စကားလေးပြန်ပြောပြမယ်မြတ်စွာဘုရားတပည့်တော်ကအသက်ရွယ်ကြီးလို့အိုမင်းမဆွမ်းဖြစ်တဲ့အရွယ်ရောက်ပါပြီအရွယ်၃ပါးထဲမှာလည်းနောက်ဆုံးအရွယ်ရောက်နေပါပြီ ဒါကြောင့်တကူလုံးဟာနောက်ဆုံးရွယ်ရောက်နေတဲ့အတွက်အိုမေဆန်ဖြစ်နေတဲ့အတွက်တကူလုံးဟာမပြတ်နာကျင်ကြိုက်ခဲနေပါလေဟိုနာနာဒီနာနာဟိုနာအောင်ဒီနာအောင် မျိုးစုံဖြစ်နေပါတယ်တပည့်တော်ဟာတဲ့မြတ်စွာဘုရားကို၎င်းမြတ်စွာဘုရားနဲ့အတူပါလာတဲ့တန်ဃာတွေကနောက်တစ်ချိန်မှာဖူးမြော်ဖို့ဖူးမြင်ဖို့မလွယ်တော့ပါဘူးဗျာတဲ့ဒါနောက်ဆုံးဖြစ်နိုင်ပါတယ်တဲ့ ဒါကြောင့်တပည့်တော်ကို ဆုံးမပါတရားဟောပါဒီရောနဲ့ဆက်ဆက်တဲ့တရားဟောပါဒါလေးလျှောက်ထားတာပေါ့ဒီတော့မြတ်စွာဘုရားဗာလျှောက်လဲမိတ်လဲဆိုနော်တကားသူကျွဲပေါ့နော်တကားလျှောက်ထားတဲ့အတိုင်းမှန်တယ်ဒီခန္ဓာကိုယ်ကြီးဟာဒီလိုပဲဖြည်းဖြည်းအသက်ရအိုမင်းမဆွမ်းဖြစ်လာတဲ့အခါကျတော့ဒီလိုပဲနာကျင်ကြိုက်ခဲနေမယ်တဲ့ ။ဒါဖြစ်လို့လဲဆိုဒီခန္ဓာကိုယ်ကြီးကဟိုကြက်ဥတို့ငှက်ဥတို့အစာရဥကဲ့သို့ဖြစ်တယ်။ဥမှာအပေါ်ကမေးပါလေးဆိုဒီခုတည်းကထိခိုက်ကွဲလွယ်တယ်။ဒီဘက်ခန္ဓာကိုယ်ကြီးကလည်းဒီအမေးပါးကြီးနဲ့ဖုံးအုပ်ထားတဲ့အတွက်ကိုနာနာဒီနာနာဟိုနာအောင်ဒီနာအောင်ဒါကတူတယောက်တည်းဖြစ်တာမဟုတ်ဘူးတဲ့လူတိုင်းဖြစ်နေတာအဲ့ဒီလိုဖြစ်နေမှလေရတဲ့နဲ့နော်တူတယောက် လူပဲပြေဖုံးပြီးမြာငါတော့အနာယောဂကဲနေငါမှဘာယောဂမဖြစ်ဘူးလို့ဒီလိုပြောနေလေသူနားမလဲသူကပြောတာအဲ့ရကိုယ်တဏ္ဍာမှာဒီလိုနာယောဂဝိနာတွေဖြစ်လာရင်နော်ကိုယ်သာနာသည် စိတ်မနာအောင်ကျင့်ကိုယ်သာနာသည်စိတ်မနာစေနဲ့ကိုယ်သာနာစေစိတ်မနာအောင်ကျင့်ရမယ်ဒီလိုမိတ်လိုက်တာပါပဲနော်အဲ့ဒီလိုမိတ်လိုက်တဲ့အခါကျတော့ ကကြီးကဝမ်းမြောက်ဝမ်းသာတာရုခေါ်ဖရာကတော့ကတော့ပြန်နောက်ပိုင်းသူတော်ကလေးထောက်ပြီးတော့ဒီမှာမြတ်စွာဘုရားနဲ့သူနောက်တော်ဘာကရှင်သာရိပုတ္တရာတို့ပါလာတယ်သူကဖရာကိုယင်းဒီကျွမ်းဝင်တယ်လို့တန်ဃာတွေနဲ့လည်းသိယင်းဒီကျွမ်းဝင်တယ်ပြီးတော့ဘုရားစီရောက်ဘုရားစီကနေထားထားပြီးတော့နောက်ပြီးတော့ရှင်သာရိပုတ္တရာကြီးသွားတယ်ရှင်သာရိပုတ္တရာသူကစိတ်တရတက်ကြွရှင်လန်းနေတာရှင်လန်းနေမြတ်မြတ်စွာဘုရား ကတော့ဘုရားသည်ရောက်ဘုရားသည်ဘုရားတော်ဘုရားရှင်သာရိပုတ္တရာရောက်ရှင်သာရိပုတ္တရာကတော့ကတော့ပြီးတော့ကရှင်မြတ်ကြီးကမေးတယ်ဒကာကြီးဒကာကြီးမျက်နှာအလွန်ကြည်လင်နေတယ်မြတ်စွာဘုရားထံကတရားနာခဲ့ရတာတူတယ်ဒီလိုပဲအရှင်ဘုရားတပည့်တော်ပုဂ္ဂိုလ်မျိုးမှတရားမနာလဲဘယ်လိုပုဂ္ဂိုလ်မျိုးနာခွင့်ရမလဲဘုရားမြတ်စွာဘုရားကတရားကိုတပည့်တော်အထူးဟောလိုက်ပါတယ်ဘုရားအဲတော့ ရှင်မြတ်ကြီးကမေးတယ်ဒီခါကြီးဘာတရားတွေများထူဟောလိုက်တယ်လဲဒီလိုမေးတယ်အဲ့တော့သူကမြတ်စွာဘုရားရှောက်ခဲ့တဲ့စကားတွေအကုန်ရှောက်ပါတယ်သူအသက်ကြီးလို့ကျမကြီးမကောင်းလို့ခန္ဓာကနားနေတာတွေနားနေတဲ့အတွက်နောက်ထပ်ဖရားနဲ့တန်ဃာတွေဖူးမြော်ဖို့မလွယ်နိုင်တာတွေအဲ့ဒီလိုမဝယ်မလွယ်တဲ့အတွက်တပည့်တော်နဲ့ဆက်ဆက်တဲ့တရားဟောပါလို့ရှောက်ထားကြဒါတွေကုန်ပြန်ရှောက်ပြီးတော့ကကြမြတ်စွာဘုရားဗာမိတ်လည်းဗျာဆိုတော့ ဒီလိုအသက်ကြီးလာရင် ခန္ဓာကိုယ်ရှိလာရင်ယောဂဝိနာဆိုရှိမှာပဲနော်ဟိုဘေကုဏီမှာစကားနဲ့ဒီယောဂဝိနာဆိုတာလဲစိတ်ရှင်ခံစားရမှာပဲအဲ့လိုခံစားနေတဲ့အခါမှာကိုကိုယ်သာနာစီစိတ်မနာသေးနဲ့ကိုယ်သာနာစီစိတ်မနာအောင်ကျင့်ရမယ်လို့မြတ်စွာဘုရားမိန့်လိုက်ပါတယ်ဗျာရှင်သာရိပုတ္တရာကိုတော့မြတ်ကြသူကဉာဏ်ပညာဣရေရရတဲ့ပုဂ္ဂိုလ်ကိုတခါတည်းဒီစကားဒီလိုဟောလိုက်ကြတဲ့ပြန်နဲ့ တခါတည်းချက်ချင်းသဘောပေါက်တယ်အဲ့မှာဗာမိတ်လိုက်တခါကြီးတဲ့မြတ်စွာဘုရားပြန်မေးခဲ့သေးလားတဲ့ဘယ်လိုကြည့်ရင်ကိုရောစိတ်ရောနာတယ်လေဘယ်လိုကြည့်ရင်ကိုသာနာပြီးစိတ်မနာတယ်လေဘုန်းကြီးတစ်ချက်ထည့်ပါမယ်ကမ္မထမ်းဆရာတို့ဘယ်လိုကြည့်ရင်ကိုရောစိတ်ရောမနာတယ်လေအဲ့လိုမြတ်စွာဘုရားကိုပြန်မေးခဲ့သေးရလားနော်ဟောဘုရား ဟောတယ်ခန္ဓာကိုယ်ကြီးကအသက်ကြီးလာနာကျင်ကြိုက်ခဲနေတယ်ဗျာ နာကျင်ကြိုက်ခဲနေတဲ့အခါသူကလျှောက်တော့အဲ့ဒီလိုဆိုရင်ဒီခန္ဓာကိုယ်ကြီးနာကျင်ကြိုက်ခဲနေရင်ဘာလို့ဘုန်းကြီးကစိတ်ရှိတာစိတ်ကြဒီဝိနာခံစားမှာခံစားတဲ့အခါမှာ ကိုယ်သာနာစီစိတ်မနာစီနဲ့ကိုယ်ကိုယ်သာနာစီစိတ်မနာအောင်ကျင့်ဒီလိုဟောဟောတာဟုတ်အဲ့ဒါဘယ်လိုကျင့်ရမလဲဆိုသူကမေးရမှာမမေးခဲ့ဘူးဘုန်းကြီးကဘာဘာစဉ်းစားမိလဲဆိုဘုန်းကြီးတို့လူမျိုးတွေပေါ့နော် တခါတလေတရားဟောတာပဲဖြစ်နာတာပဲဖြစ်ဖြစ်ကျင့်တာပဲဖြစ်ဖြစ်မမေးရတာတို့မလျှောက်ရတာတို့ဒါမျိုးတွေသိဖြစ်ကြတယ်ကိုထင်သလိုကျင့်နေတာတို့ကိုထင်သလိုနားလည်နေတာတို့ဒီလိုပြဿနာတွေအများအားဖြစ်တယ်ဘုန်းကြီးတို့လူမျိုးရဲ့ယဉ်ကျေးမှုလိုဖြစ်တာဘုန်းကြီးတို့တွေလည်းငငယ်တော့စာသင်နေတယ်ဆရာသမားမမေးရဘူးမေးခွင့်မရှိတာတွေလည်းပါတယ်ဗောလေကြောက်တာတွေလည်းပါတယ်တကယ်တော့ကျတော့နားမလည်မသိရင်မေးရမယ်ဗျအမှကျင့်တဲ့နေရာမှာသိရေးကြည့်တယ် ကျင့်တဲ့နေရာပဲရဟန်းကျင့်နေကြတာတွေအများကြီးတွေ့ရတယ်ပေါ့လေဘုန်းကြီးတို့ကိုယ်တိုင်လည်းဒီလိုပဲစန္ဒဝါနဲ့ကျင့်ခဲ့တာတွေအများကြီးကြုံခဲ့ဘူးတယ်ဟိုဆရာသမားတွေလိုက်နိခံရတယ်ခက်ခက်ခဲလိုက်နိခံရတယ်ဒါတော့မှတချို့ဆရာသမားတွေကဟိုတော့မေးမှပြောတာတွေရှိတယ်မမေးရင်မပြောဘူးဗျာသူတို့ကကိုသိတယ်ထင်တော့လက်ခံကြောင့်ဘုန်းကြီးတော့ဘာမှမသိဘူးမသိလို့မှသွားကျင့်တာသူကလည်းသိလိုက်မှထင်ပြီးမပြောဘူးနောက်ပိုင်းကျတော့ဘုန်းကြီးကတော့ဘာလုပ်လဲဆိုဘာလုပ်တတ်လေးရှိလဲဆိုတော့ ဒီနေ့ဒကာကြီးတွေဓမ္မကြီးတွေဘုန်းကြီးအများကြီးပြောနိုင်တာဒီဆရာသမားတွေသင်ပေးချက်သင်ပြချက်တွေပါပဲဘုန်းကြီးမေးပါတယ်အရွယ်လေးကရလာတော့တရားကိုလည်းစိတ်ဝင်စားလာတော့ဒီဆရာသမားတစ်ပါးဒီနီးခံနေဆိုရင်ရအောင်ယူခဲ့တယ်သူစီကကောင်းတာလေးတွေနော်အာဆရာတော်ကဘယ်နေရာမှာတော့သူသင်ပြမှုကောင်းတယ်ဘယ်ဟာလေးတော့ကောင်းတယ်ဒါကြောင့်မို့ဒကာကြီးတို့ဓမ္မကြီးတို့ဘုန်းကြီးဒကာတွေဆက်ဆံနေတဲ့ခါကျရင်ဘာပြောလဲဆို ဘယ်ဟာလေးရတော့ကောင်းတယ်ဘယ်ဟာလေးရတော့ဘယ်ဆရာတို့ရမိန်တာကောင်းတယ်ဒါလေးကိုဘုန်းကြီးခဏခဏမိန်ခုငကုလပိလာတွေကရမြတ်စွာဘုရားတရားဟောလိုက်တယ်ဝမ်းမြောက်ဝမ်းသာဒါတို့ကိုခေါ်ပြီးပြန်လာတာပဲတကယ်တမ်းကျသူကျင့်နည်းသိလားဆိုမသိဘူးဗျာဒီတိုင်းမှာဝမ်းမြောက်ဝမ်းသာဖြစ်ပြန်လာအဲ့တော့ဘုန်းကြီးပြောချင်တာနော်ဒီမှာဘုန်းကြီးတို့တင်နန်းမှာမေကုံမေဖို့တဏှာကြီးထည့်ထားတော့ဒါကိုလည်းမေးစေချင်တယ်နော်အာမနာနဲ့တခုတော့ရှိတော့ဗောဗျာ လူရှိသူရှိအများရှိမေးရတဲ့အခါတချို့ပြဿနာတွေတော့မေးရခက်တော့အဲ့ဒီခါကျရင်ဖုန်းဖုန်းကြီးဆက်ဖုန်းတွေရှိတာပေါ့ခေါ်မေးလို့ရနော်အဲ့လိုလည်းမေးဒါမှကိုတိုးတက်မှုရှိတယ်မမေးဘဲနဲ့ကြင့်နေကိုဟာလမ်းကြောင်းဟုတ်လားမဟုတ်လားနောက်တရားတွေတချို့တရားတွေဒီလိုပဲပြဘုရားဟောပြန်တော့ပိုင်းထပြန်သွားတဲ့ချိန်ဒီရှင်သာရိပုတ္တရာတို့အစာရည်ရှင်အာနာနာတို့ကပါတော့သူတို့ပြန်မေးရတာ အဲ့ဒါတွေဘုန်းကြီးတို့ထေရအနေနဲ့မှတ်တမ်းတင်တာအဲ့ဒါတွေကိုထေရဆိုဘုန်းကြီးတို့ထေရဝါဒလက်ခံတယ်ပေါ့အဲ့ဒီဥပမာအတိုင်းပဲမေးရမယ်မေးမှရှင်းလိမ့်မယ်နော်မေးမှလည်းနားလေတယ်ဒါမှလည်းကျင့်လို့လွယ်တယ်ဒီလိုမှတ်တာပဲနော်အဲ့တော့ဒကာကြီးကဘာမေးဘာလျှောက်လဲဆိုရှင်ဗျာတဲ့ဒီပြောအသက်ရွယ်လည်းကြီးပြီဗျမြတ်စွာဘုရားထံနောက်တစ်ခေါက်သွားဖို့ ဒီအသက်ကြီးတဲ့ခါကျလေထိုင်ရထရတာခက်တယ်နိဘုရားရှိဆိုယောတိပေးထိုင်ရတာတို့ဘာလို့အများကြီးရှိတော့အဲဘုရားရှင်ရှိသွားတယ်ရောက်ထပ်မေးဖို့ဆိုတယ်ဗျာတဲ့ဒီအသက်ကြီးလာတော့သွားလာ ထိုင်ဖို့ကမလွယ်ပါဘူးဗျာတဲ့ဒါကြောင့်အရှင်မြတ်ပဲတပည့်တော်တရားတွေဒီတရားနဲ့ပတ်သက်ပြီးတော့ခုနကဘယ်လိုကျင့်ရင် ကိုရောစိတ်ကောနာတယ်လေကိုရောစိတ်ပါနာတယ်လေ ဘယ်လိုကျင့်ရင်ကိုယ်သာနာပြီးစိတ်မနာတယ်လေဘယ်လိုကျင့်ရင်ကိုယ်ရောစိတ်ကိုမနာပါတလေနော်သူ ရှင်သာရိပုတ္တရာမေးခိုင်းတာတော့နှစ်ချက်ပါပဲအောက်တစ်ချက်ကတော့ဘုန်းကြီးထဲနော်ဘာဖြစ်လို့လဲဆိုဒီဟာလဲပြောစရာအချက်ဖြစ်လို့ထဲလိုက်တာနော်ရှင်သာရိပုတ္တရာရှင်မြတ်ကြီးတို့တော့ဒါတွေကတော့ ငကုလဗီရတခါကြီးဆိုလဲသောတာပန်ဟုတ်ဗျာသူတို့ကတော့ပို့ကျင့်တတ်တာဟုတ်ကျင့်တော့တချို့မင်းကသူတို့အတွက်ကမလိုဘူးဘုန်းကြီးတို့တာမန်ပုဂ္ဂိုလ်ကြတယ်လိုတယ်ဒါတွေနားလည်ဖို့သိဖို့နော်အဲ့ဒါကြောင့်ဘုန်းကြီးသုံးချက်ပြောပါအဲ့မှာတခါကြီးကဘာကြောင့်လဲအရှင်ဘုရားတပည့်တော်တရားနာဖို့အဝေးရလာခဲ့တာသူတို့မြို့ဝေးရဝေးတာကိုဘုရားရှင်အကြောင်းတွေကငါကအကြောင်းမြို့နဲ့ရွာနဲ့ဝေးတာဝေးရလူကြီးဆိုအသက်ကြီးကြီးနဲ့ငယ်တော့ကတော့ဒီခကြီးကဘာခက်တာမှ ကြည်လာတဲ့အခါကျတော့တော်ဝေးထောက်လာတာဆိုအရှင်ဘုရားဒီရောဒီတရားနာယူဖို့အဝေးရလာခဲ့ရပါတယ်တဲ့မြတ်စွာဘုရားသွားတဲ့မြတ်စွာဘုရားထံသွားဖို့ဆိုတာလေတက်ကြီးလာလို့မလွယ်ကူပါဘူးဗျာအယုဒိပေးရတာတို့ဘာလို့ရှိတာထိုင်ရတာတို့ခက်ခဲရှိတာဒါကြောင့်အရှင်ဘုရားပဲဒီတရားတို့ကို ရှင်းလင်းဟောတော်မူပါဗျာမိန်တော်မူပါဗျာလို့အရှင်မြတ်ကြီးထံနော်တောင်းမှလျှောက်ထားရှာတယ် ပြီးတော့ရှင်မြတ်ကြီးကကောင်းပြီတကားတဲ့နံပါတ်1ဘယ်လိုကျင့်ရင်ကိုရောစေရောနာပါတလေအဲ့ဒါလေးစပြောပါဒီဖရာရဲ့သာသနာတော်မှာဒီတုတ်ခေါ်တဲ့အတိုင်းပြောမယ်နော်ပြီးမှဘုန်းကြီးဒါနဲ့ပတ်သက်ရှင်းလင်းချက်ပြောမယ်အရိယသူတော်ကောင်းကိုမတွေ့မြင်ဘူးအရိယသူတော်ကောင်း မတွေ့မြင်ဘူးတဲ့အခါဘာဖြစ်လဲအရိယသူတော်ကောင်းတရားကိုမနာဘူးမလေးလာဘူးမသိယူဘူး မနာဘူးမလေးရဘူးလို့မသိဘူးတော့ဘာဖြစ်လဲဘုသူတအကြမြင်နေတာပေါ့ဘုသူတအကြမြင်နေတော့အရိယာသူတော်ကောင်းအကျင့်တရားမှာ မကျွမ်းကျင်မလိမ္မာဘူးမကျွမ်းကျင်မလိမ္မာတော့မကျင့်ဖြစ်ဘူးပေါ့ဗျာမကျင့်တဲ့ခါကျမကျင့်ဖြစ်တဲ့ခါကျတော့အဲ့ဒီမရင်ကျေးမကျွမ်းကျင်မလိမ္မာတဲ့ပုထုဇဉ်ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာဟောဒီယုတ်တရားယူငါလို့ထင်မှတ်တယ်ထင်မြင်တယ် ရုပ်ရှိငါလို့လည်းထင်မှတ်တယ်နောက်ပြီးတော့ဒီရုပ်ငါမှာငါမှာငါ၌သူကရှိတာတော့ရုပ်ရှိတယ်လို့ထင်တယ်ရုပ်မှာရုပ်၌ငါရှိတယ်လို့ထင်တယ်နော်ဒီကတော့ငါဟာရုပ်ရုပ်ဟာငါလို့ဒီလိုဆွဲတာပါငါဟာရုပ်ရုပ်နဲ့ငါနဲ့တခုတည်းထင်မှတ်ဆွဲလန်းထားတာနော်ဝေဒနာပေါ်မှာလည်းဒီတိုင်းပဲပေါ့နော်ဒီရုပ်ကဖောက်ပြန်ပြီးတမယုတ်တမယုတ် ပေါင်းလဲပြောင်းလဲသွားအဲ့ဒီလိုငါလို့ဒီရုပ်ပေါ်မှာငါလို့ဒီခန္ဓာကိုယ်ကြီးပေါ်မှာငါလို့ထင်မှဆွဲလန်းတာတွေကခန္ဓာကိုယ်ရောက်အိုးလာမယ်နားလာမယ်ပြောင်းပြောင်းလဲလာမယ်ဆိုဘာဖြစ်လာလဲဆိုရင်ရတယ်အခုဆွဲရတယ်ဟောငါအိုးလာပြီဟောစိတ်ဓာတ်တွေကြာငါယောဂဖြစ်လာပြီဆိုရင်ဘူးဆွဲရကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲတချို့ဆိုဆင်းရဲမူးမေလောင်ဖြစ်သွားတတ်တယ်အဲ့ဒီလိုပဲတဲ့ဝေဒနာပေါ်မှာသိညာပေါ်မှာသင်္ခါရပေါ်ဝိညာဉ်ပေါ်ဝေဒနာပေါ်မှာလည်းဒီတိုင်းပဲ ဝေဒနာဟာဝေဒနာယောဂဝေဒနာဖြစ်လာပြီးဝေဒနာခံစားပြီးဆိုရင်ဒါငါခံစားရတယ်ထင်တာငါလို့ထင်မှတ်တယ်ဝေဒနာရှိတယ်ငါငါမှာဝေဒနာဖြစ်နေတယ်နော်ငါမှာဝေဒနာရှိတယ်ဝေဒနာမှာငါရှိတယ်ဒီလိုဝေဒနာပေါ်မှာလည်းထင်မြင်လွဲမှု၄မျိုးဖြစ်တယ်တင်ညာပေါ်မှာလည်းဒီ၄မျိုးသင်္ခါရပေါ်မှာလည်းဒီ၄မျိုးဝိညာဉ်စိတ်ပေါ်မှာနော်စိတ်ကိုငါလို့ထင်တယ်နော်ပြီးတော့စိတ်ရှိတော့ငါ ငါမှစိတ်ရှိတယ်စိတ်မှငါရှိတယ်ဒီလိုထင်မြင်တော့ဗောဗျာအဲ့လိုထင်မြင်ထားတဲ့အခါကျတော့အဲ့ဒီစိတ်ကတစ်မျိုးတစ်မျိုးဖောက်ပြန်ပြောင်းလဲသွားတဲ့အခါကျအဲ့ကဆိုရင်ပူဆွေးရတော့အဲ့လိုမျိုးဝမ်းနေရတာတွေဒါမျိုးတွေဖြစ်တာအဲ့ဒီလိုပုံကုံမျိုးကြတော့ဟုတ်လားသူကကိုယ်လည်းဒီပုံကုံမျိုးမှာတရားရှုမှတ်တဲ့အခါကျတော့ဗာပြလဲ ကိုယ်ကလည်းနာတတ်တယ်စိတ်ကလည်းနာတယ်ပေါ့ဗျာဒါမျိုးပြောတယ်နော်ငါနဲ့တွဲပြီးတော့ရှုနေရင်ကိုယ်လည်းနာ စိတ်လည်းနာတယ်ဒါကိုပြောလို့ရင်းပဲနော်ပြီးတော့မှဘယ်လိုကြည့်ရင် ကိုယ်သာနာပြီးစိတ်မနာတယ်လဲမေးရင်ခုနအရိယသူတော်ကောင်းအရိယသူတော်ကောင်းကသူတော်ကောင်းတရားသူတော်ကောင်းတွေပေါ့ဖရာရဲ့တပည့်သားတော်ကတယောက်ကအရိယသူတော်ကောင်းတွေဖူးမြင်ဘူးတယ်တွေ့ဘူးတယ် ဒါလည်းမှတ်တာနော်ခွန်ကြီးတို့အရိယသူတော်ကောင်းမတွေ့ဘူးတွေ့ဘူးတယ်ဆိုတာကတရားတရားကိုခြေခံနေတယ်ယုံကြည်မှုရှိမှဘုရားတန်ဘုရားတရားတန်ခါပေါ်ဘုရားကြောင်းတန်ခါတွေဖူးမြော်ဖို့လွယ်တယ်ကြောင်းကံဘုရားသွားဖို့လွယ်တယ်ယုံကြည်မှုမရှိယုံကြည်ချက်မရှိဒီမှာတော့အဲ့ဒါပြောမတော့တချို့နေရာတွေမှာအဲ့ဒါပြောတယ်ယုံကြည်ချက်ရှိမှဒီဘုန်းကြီးရဟန်းတန်ခါတွေ့ခြင်းဘုရားဖူးခြင်းနဲ့ကြောင်းကံဘုရားသွားခြင်းယုံကြည်ချက်မရှိရင်ဘယ်လို့မှသွားဖို့မလွယ်ဘူး နော်ယုံကြည်ချက်မရှိရင်အရိယာသူတော်ကောင်းတွေ့ဖို့မလွယ်ဘူးယုံကြည်ချက်ရှိရင်တော့အရိယာသူတော်ကောင်းလို့ကြားရင်ရဟန်းတန်ခါတွေ့ဖူးခြင်းနဲ့တွေ့ခြင်းနဲ့ဒါပဲယုံကြည်ချက်မရှိတော့ခုနအရိယာသူတော်ကောင်းမတွေ့ရဘူးပေါ့ဗျာမတွေ့ရတော့ဘာဖြစ်လဲသူတို့ရဲ့ဆုံဆုံးမတဲ့စကားတွေကြားနာခွင့်မရှိဘူးကြားနာခွင့်ရှိတော့လေဘယ်ဟာကုသိုလ်ဘယ်ဟာအကုသိုလ်ဘယ်ဟာကောင်းတယ်ဘယ်ဟာဆိုးတယ်ဒါမသိနိုင်မဆုံးဖြတ်နိုင်ဒါမျိုးပေါ့ တချို့ကဆိုရင်ဘယ်လောက်ထိပြောလဲဆိုဟိုကြောင်းကဘုရားသွားเสียမလို့ပါဘူးဘုရားတရားတန်ခါလှုပ်เสียမလို့ပါဘူးစိတ်ထဲမှာမကောင်းတာမလုပ်ရင်ပြီးကိုယ်မှာမကောင်းတာမလုပ်ရင်ပြီးတာမကောင်းတာမပြောရင်ပြီးတာပဲဒီလိုပြောတာပေါ့သူကမကောင်းတာမလုပ်ဘူးမကောင်းတာမပြောဘူးဒီလိုဒါပေမဲ့လို့နှုတ်နဲ့တော့တခါတလေနှုတ်နဲ့ကိုယ်နဲ့ပြောရကိုယ်နဲ့လုပ်တဲ့ကိစ္စတွေမှာလည်းကုသိုလ်ဖြစ်တယ်မဖြစ်တယ်ဆိုတာကိုယ်ကိုယ်တိုင်တချို့အရာတွေမဝေခွဲနိုင်ပါဘူး များပြီးတော့ရေပုံရကောင်းတာတွေလုပ်နေမယ်ကောင်းတာပြောနေမယ်သူ့စိတ်ထဲမှာတော့အကောင်းထင်တာပေါ့အာအကုသို့မဖြစ်ဘူးလို့ထင်တာတွေတချို့ဟာတွေကတော့အကုသို့ဖြစ်တာတွေရှိတယ်ဗျနော်ကောင်းတယ်ကောင်းတာလုပ်ပြီးမှတော့မကောင်းတာဖြစ်သွားတာမျိုးကောင်းတာထင်မယ်မကောင်းတာထင်တာမျိုးတွေပေါ့အဲဒါဒါပေမဲ့လို့ထားပါတော့သူတို့ပြောတဲ့အတိုင်းကိုယ်နဲ့နှုတ်နဲ့တော့မကောင်းတာမလုပ်ဖြစ်ဘူးဒါပေမဲ့လို့စိတ်ထဲမှာကြတော့မကောင်းတဲ့အတွေးတွေဖြစ်နေတယ်မကောင်းတဲ့အတွေးတွေကလည်း ကိုယ်စိတ်ကိုပင်ပန်းစေတယ်နော်ဟိုစိတ်ဆင်းရဲစေတယ်ဒါတွေလည်းအကုသိုလ်ပဲဒါကြောင့်အကုသိုလ်မထင်တော့နော်အဲ့ဒါကြောင့်မို့ဒီလိုဥပမာအခုဆိုပုံဆိုးလာတာပေါ့နော်ဘယ်မှမသွားတဲ့အခါကျတော့စိတ်ဓာတ်တွေကြာပြီးတော့ပင်ပန်းတာတွေဆင်းရဲတာတွေသာမီချင်းချင်းညီကောင်မောင်နှမချင်းချင်းမိသားစုချင်းချင်းဘုန်းကြီးချင်းချင်းမပြေလည်တဲ့ပြဿနာတွေအများကြီးဖြစ်လာတယ်အဲ့ဒီခါလာမျိုးဆိုရင်ကိုယ့်ကိုဆုတ်ဆုံးမမဲ့ပုံကိုလမ်းညွန်ပြပေးမဲ့ပုံကို စိတ်အေးချောင်းပြောပေးမှပုံပုံမျိုးတွေလိုတယ်ဗျအဲ့ဒါလေးမှတ်ထားဖို့ခုနကကြတော့အဲ့ဒီလိုဒီသူအရိယသူတော်ကောင်းတွေကိုယုံကြည်ချက်မရှိတော့မသွားမသွားတော့သူတို့ရဆုံးမတွေမရအောင်မရတဲ့အခါကျကိုယ်မှအကြမ်းမြင်ဘူးသူတာတွေနဲတယ်နဲတော့ကကြအမှားကိုအမှန်တည်းအမှန်ကိုမှားမြင်ဒါမျိုးတွေဖြစ်တတ်တယ်ပြောင်းမြန်နော်အမျိုးတွေဖြစ်တတ်တချို့ဆိုရင်ဒီအကုသိုလ်ကံဖိစီးလာချုပ်ပုဂ္ဂိုလ်တွေသူ့စိတ်ထဲမှာမကောင်းတာအကောင်းထင်တယ်ဗျ မကောင်းတာလုပ်ရမှာအကောင်းထင်တယ်မကောင်းတာပြောရမှာအကောင်းပြောတယ်မကောင်းတာကိုအကောင်းထင်တယ်ပေါ့လေပြောတယ်ဒါမျိုးတွေဖြစ်တယ်နောက်တော့ရင်ဘုန်းကြီးတို့ဒီတက်တီးနေကြရွယ်လေးတွေအဲ့ဒီချိန်တွေကပို့ဆိုးတယ်သူတို့အမှန်ထင်တဲ့အရာကိုဘေးလူကဘာမှကိုပြောလို့မရဒါလည်းတစ်မျိုးပေါ့နော်နောက်တစ်ခုကတော့အကုသိုလ်ကနေဖိစီးလာရင်လည်းပဲသူကကောင်းတာမကောင်းထင်တယ်ကုသိုလ်ကိုအကုသိုလ်ထင်တယ် အကုသိုလ်ကြောင့်ကုသိုလ်ထင်တယ်လူကပျက်စီးချိန်ကြလာမယ်အကုသိုလ်ကနေဝင်လာပြီဆိုအကုန်လုံးလုံးသမျှအလွဲကြီးတယ်ပြောသမျှအလွဲကြီးတယ်ဓမ္မတာအဲ့ဒီချိန်ကျကိုယ့်အကိုဘလို့မှဒီကောင်းတာဆိုတာမဝေဖန်နိုင်ဘူးကိုလုံးနာကြည့်လိုက်လေအကုသိုလ်တွေကဝင်လာပြီဆိုမကောင်းတာဆိုသူအကောင်းထင်ပြောတယ်မကောင်းတာဆိုအကောင်းထင်လောက်တယ်ဒါမျိုးပြောချင်တယ်ဒါကဘာပြောချင်တာလဲကိုယ့်ကိုဆုံဆုံးမပေးမဲ့ပုံကို သူတော်ကောင်းသုံးဖို့ကိုယ့်ကိုလမ်းညွန်ပေးမဲ့ပုဂ္ဂိုလ်မတွေ့တာမရှိတာပဲဒါမျိုးတွေဖြစ်တတ်တယ်နော်အဲ့တော့ဆုံးဆုံးမပေးမဲ့ပုဂ္ဂိုလ်မရှိတော့ကိုယ်မှအဲ့ဒီလို ကောင်းမှဆိုးမှမှားမှမှမှမသိဘူးမသိတော့ဘုဒ္ဓနဲ့ဘုဒ္ဓနေတဲ့ခါကျတော့ဒီကျင့်တာပဲဖြစ်ပြောတာပဲဖြစ်ဒါပဲထားပါတော့ကျင့်တာမဟုတ်ဘူးပြောတာပဲဖြစ်ဖြစ်လုပ်တာပဲဖြစ်အမှားတွေကျဆက်တိုက်ဖြစ်တော့တာအမှားတွေဆက်တိုက်ဖြစ်တာမျိုးဒါဆိုလိုပါတယ် အဲဆိုလိုတာအဲ့ဒီလိုပုံကုံမျိုးကကျင့်မယ်ဆိုပြန်တော့လေဘယ်လိုကျင့်လဲဆိုကိုအထင်နဲ့မြင်ကျင့်တော့အဲတော့ချုံပြောရင်ဒီခန္ဓာ၅ပါးယုံနာတရားပေါ့ခန္ဓာ၅ပါးရှိတယ်ဒီခန္ဓာ၅ပါးချုံလိုက်ရင်ယုံနာနှစ်ပါးပေါ့ယူဘက်ခန္ဓာယုတ်ပေါ့ဝိညာဉ်ခန္ဓာပညာခန္ဓာသင်္ကာရခန္ဓာဝိညာဉ်ခန္ဓာဒါနာမယ်ခန္ဓာ၅ပါးကိုအချင်းချုပ်ရင်ယုံနာနှစ်ပါးပဲယုတ်ဆိုဖောက်ပြန်ပြည့်စည်တတ်တဲ့သဘောကယုတ်ပဲ နာဆိုတာသိတဲ့သဘောပေါ့သိတယ်ဆိုတာခံစားမှုအနေနဲ့သိမယ်မှတ်သားမှုအနေနဲ့သိမယ်အာယုံလေးကိုသိမယ်သဘောတရားလေးကိုသိမယ်ဒါတွေကတော့နာမယ်ခန္ဓာ၅ပါးကိုချုပ်လိုက်ရင်ဒီနှစ်ပါးပဲရရုံနဲ့နာမယ်အဲ့ဒီပုံမှာကိုယ်ကတရားမှတ်တဲ့ခါကျတော့ဝင်လေထွက်လေပဲမှတ်မှဝါယောတပဲမှတ်မှပေါ့မှတ်ပါများလို့တော်တော်လေးထိုင်ကြလိုက်ဝိပဿနာရှုတဲ့ပုံပုံများပေါ့ ဝိပဿနာရှုတဲ့ပုဂ္ဂိုလ်များကဝေဒနာ၃မျိုးထဲမှာကဘာဝေနာစတွေ့ရလဲဆိုနည်းနည်းလေးတစ်ပတ်လောက်နှစ်ပတ်လောက်တမာရီလေးရလာတဲ့ခါကျတော့ဝိပဿနာတရားရှုတဲ့ပေါ့နာကျင်ကြိုက်ခဲမှုတွေကကြုံတော့တာကြုံတဲ့ခါကျဒီဒုက္ခဝေနာပေါ်မှာသူကငါနဲ့တွဲမှတ်တာအမှတ်တယ်လည်းငါတိတာခံစားတဲ့ဝေနာလေးပေါ်မှာသူကတတိလေးနဲ့စောင့်ကြည့်ရတာနော်မနေ့ကပြောခဲ့ပြီးနာရာကျင်နာကြိုက်တာကြဲတာရုပ် အဲ့ဒီပုံမှာခံစားနေတဲ့သဘောလေးရဝေဒနာဒါလေးလည်းကိုယ်အောင်မှတ်တာဝေဒနာမှတ်တယ်ဆိုခံစားနေတဲ့သဘောလေးကိုမှတ်တာခံစားနေတဲ့သဘောလေးကိုဆင်းရဲတာခံစားနေတယ်စူနေလို့အောင့်နေလို့တောင့်နေလို့တင်းနေဒီခံစားနေတဲ့သဘောလေးဆူဆူတဲ့သဘောမျိုးခံခက်တဲ့သဘောမျိုးလေးဒါလေးသိသိတဲ့အခါမှာလည်းဟိုဒီခံခက်တဲ့သဘောသူဖြစ်နေတော့နာခံခက်တာပါတစ်ချိန်ကျပြောင်းလဲသွားမှာပဲဒီလိုဆင်ញင်နှလုံးသွင်းပြီး ဒီဆင်းရဲတဲ့ခံခက်တဲ့သဘောတရားလေးကိုအတိကကြည့်ရကြည့်တဲ့အခါကျဒီလိုတွေနားမလည်ထားတဲ့အခါဘာဖြစ်လဲဆိုကြည့်တဲ့အခါဟာသူကဟိုဒီရုပ်ကြီးကလည်းငါပဲသိတာလည်းငါပဲခံစားတာလည်းငါပဲမှတ်သားတာလည်းငါပဲအဲ့လိုငါနဲ့တွဲမှိုင်တော့ဒီပြောချင်တာကအခုရှင်မြတ်ကြီးဟောတာက ကိုရောစိတ်ကောနာတယ်မှတ်တာလည်းငါသိတာလည်းငါခံစားတာလည်းငါနော်အဲ့တော့ကိုနေရပြောခဲ့လို့ပေါ့လေ ဆူဆူတဲ့အခါမှာပရမကိုယ်သာနာနဲ့ကိုကတော့အထိုင်မတလို့ရင်နာမှာပဲသွေးကြောလူကြောတွေတချို့ဆိုရင်ဟိုခြေတော်နှစ်ဖက်ခတ်ဟိုချိတ်ထိုင်တာတို့ထထိုင်တာတို့အဲ့လိုမျိုးထိုင်ထိုင်လာရင်တော့ဒါသဘာဝရသွေးကြောလေကြောတွေကပိတ်ထားတယ်နိပိတ်လာရင်ဒါယူအတိအတင်းသိခံမှမယ်ဆိုသဘာဝရခါခတ်တော့ဒါတွေကိုခုနလေးကျင့်ရှိလို့တမာရီအားကောင်းလို့ခံနိုင်တာမျိုးဆိုရတယ် လေ့ကျင့်လည်းမရှိဘူးတမာတိလည်းအာမကောင်းသေးမဲ့နဲ့ဇွတ်ပိန်မှတဲ့ခါကျဘာဖြစ်လာလဲသူကငကိုတဲ့စိတ်ကဒီငါနဲ့တွဲပြီးကြည်တော့ယုတ်ကလည်းငါခံစားတာလည်းငါသိတာလည်းငါဟုတ်လားယုံနာယုံနာပေါ်မှာငါနဲ့တွဲပြီးတော့ရှုမှတ်နေကိုယ်လည်းနာတယ်စိတ်လည်းနာတယ်ဟိုဆူဆူတယ်လို့ပေါ့ပရမဆူတစ်ချောင်းဆူတယ်ဆူတစ်ချောင်းဆိုကိုယ်နာနဲ့တူတယ် ဒီစုကိုထွင်မတတ်တဲ့အခါကျစုမဝမတတ်နောက်စုတစ်ချောင်းနဲ့ထွင်လိုက်တဲ့အခါကျတော့စုတစ်ချောင်းကထပ်စုပြန်တယ်။နှစ်ချောင်းစုသလို ပိုးနာတယ်။ကိုယ်ကလည်းနာစိတ်ကလည်းနာပြီးတော့ရှုမှတ်နေမှဆိုရင်ပိုးနာတယ်။နော်။ပိုးပြီးခံခတ်တယ်ပေါ့ဗျာ။အဲကြောင့်မို့အဲ့ဒီလိုယုံ nant တရားတွေပေါ်မှာငါနဲ့ငါထင်မှတ်ပြီးတော့ရှုမှတ်နေမှဆိုရင်ကိုယ်ရောစိတ်ကောနာတယ်။ဒါလေးပထမ ဒါသူရဲ့တုတ်တိုင်ရှင်းလိုက်တော့ပြီးတော့ရှုမှတ်မှုဘုန်းကြီးပြောမယ်နော်အခုတော့သူတုတ်ကြီးတိုင်းမသွားအောင်နောက်တစ်ခုဘလို့ကျင့်ရင်ကိုယ်သာနာပြီးစိတ်မနာတယ်လေဒီဘုရားသာနာတော်မှာအရိယသူတော်ကောင်းတွေ့ဘူးတယ်တရားတရားရှိတဲ့အခါကျရဟန်းတန်ဃာတွေကြွလာတယ်အရိယသူတော်ကောင်းတွေရောက်လာပြီးသွားတွေ့တာပဲဖူတယ်မြော်တယ်ကိုတတ်နေမြပေးတယ်လှူတယ်ဘုန်းကြီးတွေလည်းလောက်ရတယ်နော် ကိုယ်တည်းကိုတကယ်ထေကြီးတွေဝါကြီးတွေကြွလာပြီတကယ်ကျင့်ကြံတဲ့ဆရာတော်ကြီးတွေတွေ့လာကြွလာပြီသွားတွေ့ရတယ်တွေ့တွေ့တဲ့အခါကျသူတို့ဖူးမြင်ရတယ်ကိုတတ်နေတာလူတန်းတယ်လူတန်းတဲ့အခါကျဒီဆရာတော်ကြီးတွေကနေတော့ဘုန်းကြီးတို့နဲ့ဆက်ဆက်တဲ့ဆုံးမလေးတွေပေးတော့နော်ဒါယုံကြည်ချက်ရှိမှ သွားလို့ရတယ်တွေ့လို့ရတယ်အဲကြောင့်မို့ဒီဖရာရဲ့တာတော်မှာယုံကြည်ရှိယုံကြည်ချက်ရှိတဲ့ပုဂ္ဂိုလ်ကယုံကြည်မှုရှိတဲ့တရားတရားရှိတဲ့ပုဂ္ဂိုလ်ဟာ သူတော်ကောင်းတရားတွေကိုတွေ့ဖို့မြင်ဖို့မခဲရင်တွေ့လဲတွေ့တယ်ဖူးလဲဖူးတယ်အဲအဲ့တော့သူတော်ကောင်းတွေကိုဖူးမြင်ရတဲ့ခါကျတော့ဘာဖြစ်လဲသူတော်ကောင်းတရားတွေနားတာပေါ့တေချာတော်ကြီးတွေဆုံးမပေးဘုန်းကြီးတွေဆရာသမားတွေရောက်ကြသွားကြတော့သူတို့ကမိတ်တယ်ဘုန်းကြီးဘာဆိုဘယ်လိုကျင့်ရတယ်ဘယ်လိုလုပ်ရတယ်ဘုန်းကြီးတို့လည်းမေးရတော့အဲ့တော့မှတ်သားရတော့မှတ်သားဘုသူတရရတော့ ဘယ်ဟာဆိုဘယ်လိုကျင့်ရမလဲဘုသူတ္တလေးအကြမြင်လေးရဘုသူတ္တပြည့်စုံလာတော့သူတို့ကောင်းတရားအထုတ်တဲ့အခါမှာကျွမ်းကျင်တယ်အထုတ်ရတာတွဲကူတာပေါ့ကျွမ်းကျင် လိမ္မာတဲ့အခါကျတော့ဒီခုနဝေနာတွေကိုရှုတော့မယ်ဆိုရင်အဲ့မှာသူကယုံနာတရားတွေပေါ်မှာငါတတ္တယုံနာတရားတတ္တနော်ယုတ်တရားတွေပေါ်မှာလည်းငါလို့မထင်မြင်ဘူးယုတ်ရှိတဲ့ငါလို့လည်းမထင်မြင်ဘူးငါမှယုတ်ရှိတဲ့ယုတ်မှငါရှိတယ်ဒီလိုလည်းမထင်မြင်ဘူး ဒီရုပ်တရားပေါ်မှာငါလို့ထင်မြင်မှု၄ခုဝေဒနာပေါ်မှာလည်းငါလို့ထင်မြင်တာ၄ခုပညာမှာလည်း၄ခုသင်္ခါရမှာလည်း၄ခုစိတ်မှာလည်း၄ခုပေါ့အဲ့လိုမထင်မြင်ဘူးအဲ့တော့ငွေနာနဲ့ဝေနာနဲ့ငါနဲ့တခြားစီသုံးဖို့ဒီယုံနာနဲ့ငါတခြားစီအယုယောကယုတ်တတ်တဲ့ငါငါတတ်တဲ့နာကနာတတ်တဲ့ဒါပေါ့ယုံနာကတတ်တာငါကတတ်တာအဲ့လိုကိုယ်ကိုယ်ပြပြမြင်တာပေါ့ အဲ့ဒီလိုမြင်တဲ့ပုဂ္ဂိုလ်ဟာဒီရုပ်ပဲဖြစ်ဖြစ်ဝေဒနာပဲဖြစ်ဖြောင်းဖောက်ပြန်ပြောင်းလဲဒီဖြစ်လာတဲ့အခါမှာဆိုရင်တော့ပူဆွေးတာငိုကြွေးတာမရှိဘူးရုပ်တွေဖောက်ပြန်ပျက်စီးသွားလဲဆိုရင်တော့ပူဆွေးတာမရှိဘူးเนาะတချို့ကြဒီရုပ်တွေအိုးစားလာမခံမရနိုင်အောင်ဖြစ်တာဟောငါအိုးနေပြီဒါမျိုးတွေစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ခေါင်းမွေးတွေပြူလာပြီစပွေမွေးတွေပြူလာပြီအာစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ဟောဝေဒနာတွေခံစားပြီးငါမှဖြစ်ရလေခြင်းဆိုတော့ အဲ့လိုမျိုးမဖြစ်တော့ငါနဲ့တွဲမထားတဲ့အတွက်ဒီပေါ်မှာငါနဲ့ဆွဲမထားတဲ့အတွက်စိုးရင်ပူဆွေးတာငိုကြွေးတာမဖြစ်ရဘူးအဲ့ဒီလိုနီးနဲ့တရားမှတ်မယ်ဆိုရင်ဒီခံစားနေတဲ့ဝေဒနာလေးပေါ်မှာငါနဲ့ဆွဲမထားပဲနဲ့ငါတတငါမပါပဲနဲ့ရုပ်တတနံတတမြင်အောင်မှတ်နိုင်မယ်ဆိုရင်စုတစ်ချောင်းနဲ့စုသလိုပေါ့နော်ရုပ်ကတော့နာမှာပဲလေဘာဖြစ်လို့လဲရုပ်ကြီးကကြာကြာထိုင်ထားရင် နာတာပဲလေသွေးကြောလေကြောတွေပိတ်ပြီးတော့ဒါတွေကတော့တဘာဝပဲယုတ်ကနာပြီမဲ့လို့စိတ်ကမနာတော့ဘူးစိတ်မနာတော့ခုနလိုဆိုရင်တော့ပူဆွေးတော့ငိုကြွေးတော့မဖြစ်ဘူးပေါ့ဗျာအဲ့ဒါတော့ကိုယ်သာနာပြီးတော့စိတ်မနာတာပဲအဲ့လိုကျင်ရင်ကျင်ရင်နဲ့ဘုန်းကြီးတို့ဒီတော့ကတော့ဒီလောက်ပါပဲဟောသွားတာမြတ်စွာဘုရားမြတ်စွာဘုရားကိုစားရှင်သာရိပုတ္တရာကိုရောမြတ်ကအဲ့လိုရှင်းလင်းဟောကြားလိုက်တကဒကာကြီးအလွန်နှစ်သက်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတာတို့ခေါ်ပြီးပြန်သွားတယ် ဒီမှာတော့ဘုန်းကြီးတို့ဟိုအလုတ်ပိုင်းလည်းပြောပါမယ်နော် ခုခုနသုံးချက်လေးပြီးအောင်အရင်ဆုံးပြောလိုက်ပါနောက်တစ်ချက်ကတော့ဗာလဲဆိုကိုရောဘယ်လိုကြည့်ရင်ကိုရောစိတ်ကောမနာတယ်လေဒါလေးပြောချင်တာအဲ့ဒီဒုက္ခဝိနာရှုမှန်ရင်ရှုမှန်ရင်လည်းတမာရီတွေအာကောင်းသွားတဲ့ကဒုက္ခဝိနာကြော်သွားတာလွှမ်းမိုးသွားတာဒီဘုန်းကြီးတို့တွေ့ရပါတယ်နော်ကြော်သွားတွေ့လာတဲ့ခါကျတော့အဲ့ဒီချိန်မှကြာကိုလည်းမနာတော့စိတ်လည်းမနာတော့ကိုလည်းချမ်းသာသွားစိတ်လည်းချမ်းသာသွားတယ် အဲ့ဒါကိုပြောလိုပါတယ်နော်ဒါကတော့ဒီဖရာရဲ့သုတ်တန်ထဲမှာပါတဲ့အတိုင်းဘုန်းကြီးပြောပါတယ်နော်ဒီသုတ်တန်ထဲမှာဒီမြင်တဲ့နေရာမှာဆိုတာလေးကိုပြောသွားတာရှိသေးတယ်မြင်တဲ့နေရာမှာပဂရိမျက်စိနဲ့မြင်တာဒိဗ္ဗစကုညာနဲ့မြင်တာဉာဏ်မျက်စိနဲ့မြင်တာနော်ဒီမြင်တဲ့နေရာမှာကျတော့ဒီတရားရှုမှတ်တဲ့ခါကျဉာဏ်မျက်စိနဲ့မြင်အောင်ကြည့်ရတယ်နော် ပဂရိမျက်စိနဲ့မြင်အောင်ကြည့်ရတာမျိုးမဟုတ်ဘူးဒိဗ္ဗစကုနဲ့မြင်အောင်ကြည့်တာမျိုးမဟုတ်ဘူးပဂရိမျက်စိတို့ဒိဗ္ဗစကုဘိညာဉ်တို့ကြည့်တာကြတော့ဒီဖြစ်နေတဲ့အစင်းအာယုံလောက်ပဲသိပါပေါ့နော်အရိယာဖြစ်ကိုမအရိယာအဖြစ်ဖြစ်တဲ့အရိယာဖြစ်အောင်ပြုတာမက်ဖို့အာယုံမပြုတ်နိုင်ဘူးနော်ပဂရိမျက်စိနဲ့ဒိဗ္ဗစကု အဲမြင်တဲ့အမြင်ကြတော့အရိယပုဂ္ဂိုလ်ဒါကြောင့်အရိယပုဂ္ဂိုလ်မြင်တော့လဲမြင်တယ်လို့မဆိုနိုင်ဘူးဒီဉာဏ်မျက်စိနဲ့မြင်တဲ့ပုဂ္ဂိုလ်ကြမှာဒါမှသူကအတိအကျမြင်နိုင်တယ်သိနိုင်တယ်လို့ဒါမျိုးဆိုတယ်နော်ဒါနဲ့ပတ်သက်ပြီးတော့ဒီဘုန်းကြီးတို့ဒီတုတ်မှာပဲငကုလပိတာတုတ်မှာပဲထေကရာဖွင့်လေးကောင်းပါလေအဲ့ဒါလေးလည်းဘုန်းကြီးကပြောရင်ဒီနေ့မှာအရင်တော့ဘုန်းကြီးနဲ့တာမချန်က တခြားအရှင်မြတ်ကြီးဘုရားလက်ထက်ကဇာကြောင်းထင်ပြီးပြောခဲ့ဘူးမဟုတ်ဘူးဗျဘုရားရှင်လက်ထက်ဇာကြောင်းမဟုတ်တေဟောတာနာဝင်မှာပဲသွားတွေ့ခုနထေကရာမှာတေဟောအကြောင်းအရာနဲ့စေတလတောင်မှာတရင်သုံးနေတဲ့ရဟနာအရှင်မြတ်မထေရကြီးတစ်ပါးရှိတော့ဒီနေ့ကျတော့ကြီးမှအသက်ကြီးမှသင်္ကန်းဝယ်လာတဲ့ဦးစင်ကြီးတစ်ပါးပေါ့ရောက်လာ ရောက်လာပြီးတော့ဒီရှင်မြတ်ကြီးကိုဝေယဥစလောက်တယ်ပေါ့ပစ္စသမနာလို့ခေါ်တယ် ဒီရှင်မြတ်ကြီးနဲ့ဒီနေ့တော့မြို့ရဲရွာရဲဆုံးခံသွားကြတယ်ဆုံးခံသွားဆုံးခံသွားပြီးတခါတလေကြရင်နော်ဘုန်းကြီးတို့ဒီမြို့ရဲရွာတွေကအဝေးကြီးသွားတာရှိတယ်ဝေးကြီးသွားတဲ့ခါကြရင်နော်တော်ကြောင်းဒီအောင်မပြတ်နိုင်မပြတ်နိုင်ကကြတော့ဘယ်လိုလုပ်ရလဲဆိုမြို့ရဲရွာထဲမှာရှိတဲ့ဆွမ်းစားဆေးရမှာပဲဖုံးပေးကြတာရှိတယ်သိဝေးတဲ့ခါကျတော်နေရနေအဲ့လိုလုပ်ရတာရှိတယ်မြို့တော်ကြောင်းဒီပြန်လာဘယ်ဆွမ်းစားပြီးတော့ ဆုံးခံတယ်ဆုံးခံပြီးတော့မြို့ထဲမှာရှိတဲ့ဆွမ်းစားစရာမှာဖုံးပေးမယ်ရွာထဲမှာရှိတဲ့ဆွမ်းစားစရာမှာဖုံးပေးတယ်ဖုံးပေးပြီးတဲ့နောက်ပိုင်းကျတော့ဒီရဟနာရှင်မြတ်ကြီးကအသက်လည်းကြီးတာလည်းပါတော့ဒီခုနပြစ္ဆာသမဏလောက်တဲ့ပုဂ္ဂိုလ်လည်းသက်ကြီးပါလေဒါပေမဲ့လို့တပည့်အမှန်ရင်ဒီအရှင်မြတ်ကြီးတွေရဲ့ဟိုမှာနထသင်္ကန်းတွေပါတွေပါလာတယ်ဆိုရင်အပြန်ကြရင်ဒီတပည့်လောက်တဲ့ပုဂ္ဂိုလ်ဒီနထသင်္ကန်းတွေပါတွေ သူ့ကိုယ်စားဆောင်ပေးရတာပေါ့ဆုံတပိတ်တပိတ်ကိုလည်းအပြန်ကြတော့ယူပေးရတာအဲ့လိုယူပေးနေအပြန်မှပြန်လာကြတယ်ပေါ့ဗျာလန်ခုလာရောက်အဲ့လန်ခုလာရောက်တဲ့အခါကျတော့ခုနကအသက်ကြီးမှဝတ္တဝိဇ္ဇညာမေးတယ်မြတ်အရှင်ဘုရားဆရာတော်ဘုရားတပည့်တော်အရိယသူတော်ကောင်းတွေတွေးချင်လိုက်တာဗျာဖူးချင်လိုက်တာဗျာအဲ့လိုပြောတယ် ဒီတော့ဟိုကရဟနာရှင်မြတ်ကြပါပြောလဲဦးဇင်းကြီးဒီသာနာတော်မှာတချို့ကအသက်ကြီးမှရဟန်းပြုကြတယ်အသက်ကြီးမှရဟန်းပြုပြီးတော့အရိယာပုဂ္ဂိုလ်တွေကတပိတ်သင်္ကန်းကိုယူဆောင်ပြီးတော့ဝူကြီးမှုဝင့်ငယ်ပြုလုပ်ပြီးတော့အတူသွားလာနေထိုင်ပေမဲ့လို့ပဲအရိယာပုဂ္ဂိုလ်ဆိုတာမသိနိုင်ပါဘူးတဲ့အရိယာပုဂ္ဂိုလ်တွေကအဲ့လောက်ဒီအတိခက်တဲ့ဦးဇင်းကြီးလို့တကယ်တော့အရင်မွဲ့ဆိုဓာတ်ရဏီပါလောက်ပြောတာပါ ဒါပေမဲ့လို့ဦးစင်းကြီးမှာဒီမက်ဖို့မဲ့ညာဆိုတဲ့ညာမျက်စိကမရတော့မသိတော့ဒီရဟနာ ဖြစ်မှလည်းမသိပါဘူးအဲ့ဒါကိုပြောတော့နော်ပဂရိမျက်စိနဲ့မြင်ရောတော့ဒါဘုန်းကြီးပဲဒါရမယ်ဒီလောက်ပဲသိတယ်ညာမျက်စိနဲ့မြင်မှဟောဒီပုဂ္ဂိုလ်ကတော့ဘယ်လိုသိညာနဲ့ရှိနိုင်တယ်ဘယ်လိုတရားတွေရနိုင်တယ်ဘယ်လိုအမျိုးတွေသိနိုင်တယ်ဆိုတော့ကိုယ်ညာလေးရှိရတယ် ဘုဒ္ဓတဉာဏ်ပဲဖြစ်ဖြစ်ပေါ့နော်စာပေလေးလာတော့ဘုဒ္ဓတအနေနဲ့သိတာဆိုရင်ဒါလည်းမဆိုးပါဘူးအလိုနည်းနဲ့သိသိဉာဏ်မျက်စိရှိအောင်တော့ခွင်လိုလေးလာမယ်အဲ့လိုလေးလာပြီးကျင့်သုံးရင်တော့ကောင်းတာပေါ့နော်ဒါကတော့အဲ့ဒီတောက်ထဲမှာပါရတာပါပဲအဲ့တော့ဘုန်းကြီးတို့ဒီမှာဗာပြောချင်တာလေဆိုတော့ဒုက္ခဝိနာရှုမှတ်တဲ့ပုံကုံများပါနော်ဒီဒီနေ့ဒုက္ခဝိနာရှုမှတ်တဲ့နေ့ပြောပါမယ် ဒုက္ခဝေဒနာရှုမှတ်တော့မယ်ဆိုရင်နော်အဲ့ဒီဒုက္ခဝေဒနာကိုသိခံပြီးရှုစေခြင်းနဲ့သိခံနိုင်မှရှုစေခြင်းနဲ့သိမခံနိုင်မယ်တော့ဘုံရတော့မရှုစေခြင်းနော်ဒုက္ခဝေဒနာသိခံနိုင်တယ်ဆိုတာကဒီဣရိယာပုတ်တွေခဏခဏပြင်းပြီးသိခံတာမျိုးမဟုတ်တချို့ကြာထိုင်နေပါလေဗျာဘာညာပြောတာဒါပေမဲ့လို့သူ့ကြည်လိုက်ဣရိယာပုတ်တွေကခဏခဏပြင်းတာပြင်လိုက်ပြုတ်လိုက်ပြောင်းလိုက်ရွှေ့လိုက်ဒါမျိုးမှတ်တာတွေ့တာပေါ့နော် အဲ့လိုမျိုးပြုပြင်ပြောင်းလဲမှုနဲ့မှားမှလို့ဆိုလိုတာမဟုတ်ဘူးဒါကိုပြောချင်တယ်ဒုက္ခဝင်တော့ပြီးတဲ့အခါကျတော့ဒီမပြင်းမဲနဲ့အတင်းပေါ့အန်ကျိတ်ဖိနှိပ်ဇုတ်အတင်းကိုပေါ့လေဖိနှိပ်အန်ကျိတ်ပြီးသိခံပြီးမှတ်တာမျိုးလေဘုန်းကြီးကတော့မလုပ်စေချင်ဘူးပေါ့ခုနဗြဟ္မာဇုသိခံတယ်ဣရိယမပြင်းမဲနဲ့သိခံနိုင်တယ်ဆိုတော့အဲ့ဒါလေးပြောမယ်နော် မထိုင်ရှုမှတ်နေရင်ထိုင်နေတဲ့ဣရိယာပုတ်ကိုမပြင်ရဘူးမပြင်မဲနဲ့ရှုမှတ်နေမတ္တရရှုမှတ်တယ်ဆိုပါတော့မတ္တရရှုမှတ်နေလေဒီမတ္တရရှုတဲ့ဣရိယာပုတ်ကိုမပြင်မဲနဲ့မှတ်ရအောင်ဟိုလိုရွှေ့လိုက်ဒီလိုရွှေ့လိုက်အဲ့လိုပြင်းနေနော်ဒါဣရိယာပုတ်ပြင်တာပဲအဲ့လိုပြင်းနေလေဒီဝေဒနာကိုသိခံနိုင်တယ်လို့ဒါပြောလို့မရဘူးပါဗျာနော် ချို့ကြလဲဆိုအတင်းပေါ့လေအတင်းဖိနှိပ်အန်ကျိတ်ဖိနှိပ်မှတ်တာတွေရှိသေးတယ်နော်အဲတော့ဒုက္ခဝနာကိုဘုန်းကြီးတို့ရှုကြည့်ပေါ့ဗျာရှုကြည့်တဲ့အခါကျမှဒီမခံနိုင်တော့နာကျင်ကြိုက်ခဲနေတော့ဘုန်းကြီးအတင်းစွတ်ပေပြီးမရှုစေချင်ဒီမခံနိုင်တော့နာကျင်ကြိုက်ခဲနာကိုနော်ဘုန်းကြီးတို့ရှုနေဘာဖြစ်လဲဆိုဒီဒုက္ခဝနာကိုပျောက်ခြင်းနဲ့ နော်တက်တာခြင်းနဲ့လောဘစိတ်နဲ့ရှုနေတတ်တာများတယ်နော်အဲ့တော့ဝိပဿနာရှုတယ်ဆိုတာကဟိုတနေ့ကပြောတယ်ဝိနည်းလောကေဘိဇာဒေါမနတံလောဘဒေါသဆိုင်တဲ့ကိလေသာတွေကိုပယ်ဖို့ကျင့်တာကုံသွားအောင်ကျင့်တာမကုံရင်နဲသွားအောင်ကျင့်တာအဲ့ဒါလေးနားလည်ထားအခုကကုံသွားနဲသွားအောင်ကျင့်မဲ့စာဘယ်လိုဖြစ်နေလဲဆိုတော့ပျောက်ရှင်တဲ့စိတ်နဲ့ရှုတော့ပါလောဘစိတ်နဲ့ရှုတာပဲ လောဘကောအောင်ရှုရမယ်စာဒီလောဘစိတ်နဲ့လောဘကိလေသာကောအောင်ရှုရမယ်စာဒီလောဘကိလေသာ စိတ်နဲ့ရှုနေတဲ့အတွက်ဒီရှုနေရလွဲတယ်မှားတယ်ဒီလိုပြောနိုင်ပါအဲ့ဒီတော့ဒီဒုက္ခဝနာရှုရင်းရှုရင်းနဲ့ခုနမပြောက်မပြောက်တဲ့အခါကျဘာဖြစ်လဲတော့ဒေါသနဲ့အကျအကျိတ်ဖိနှိပ်ပြတင်းရှုတာရှုတော့ပိုးနာလာတယ်ပိုးနာလာမခံမရနိုင်နာလာတယ်အဲ့လိုဖြစ်တော့ အခါမရတော့နားလာတော့စိတ်ဓာတ်ကကြာဟောငါတော့တရားရမယ်ပုဂ္ဂိုလ်ဟုတ်ကမတူပါဘူးအဲ့လိုစိတ်ဓာတ်ကကြာလာစိတ်ဓာတ်ကြာမှုနဲ့ရှုပြန်တယ်ပြီးတော့ဒုက္ခနဲ့စိတ်ဓာတ်ကြာတဲ့ရှုပြန်တဲ့အခါကျတော့တမာရီကလည်းမရသေးတော့မကြော်ပြန်မလွမ်းမုန်းနိုင်ဘူးအဲ့တော့ဒုက္ခဝိနာမသက်တာဘူးဗျာနာကျင်မှုကပိုဆိုးလာတော့အဲ့တော့တရားရှုမှတ်တယ်ဆိုခုနပြောသလိုလေဘိဇာလောဘကုန်ဖို့လောဘနည်းဖို့ ဒေါမနတာဒေါသနယ်ဖို့ကုံဖို့ကျင်တာဟုတ်နော်အံကြိတ်ဖိနှိပ်ပြီးအတင်းကိုအတက်ဒေါသခေါ်တယ်အဲ့ဒီဒေါသနဲ့ကျင်တာမျိုးအတက်ဒေါသနဲ့ကျင်တော့မခံနိုင်မခံနိုင်စိတ်ဓာတ်ကကြာစိတ်ဓာတ်ကြာမှုမှတ်တာမျိုးအတက်အကြဒေါသခေါ်တယ်အတက်ဒေါသနဲ့ဖြစ်ဖြစ်အကြဒေါသနဲ့ဖြစ်ဖြစ်အဲ့လိုရှုမှတ်နေရင်ဘာဖြစ်လဲဒီရှုမှတ်မှုကလွဲတယ်ဘာဖြစ်လို့လဲဆိုတော့ဒီဒေါသတွေကိုအောင်နည်းအောင်ကျင့်တာ ဒေါသတွေကုံတာနဲတာမဟုတ်ဘဲနဲ့ဒီဒေါသကြီးနဲ့ရှင်တွဲပြီးကျင့်နေတဲ့အတွက်ဘုန်းကြီးတို့ဒီနေ့ကလည်းလွဲတယ်ဒါကြောင့်မှတ်ထားမယ်ပြီးတော့ဒုက္ခဝေဒနာရှုတော့မယ်ဆိုနံပါတ်1ဣရိယာပုဂ္ဂိုလ်မပြင်းမဲနဲ့တိခဏရနော်အဲ့လိုတိမခံတိခံတိခဏနိုင်မဟုတ်တဲ့ဘုန်းကြီးတို့တင်နာတော့ဒီခြေောင်းတစ်ဖက်ကိုဒီလိုချဲထားစေချင်တယ်လိုထပ်ထားတာမျိုးပူကပ်ပြီးဒီလိုချိတ်ထားတာမျိုးမလုပ်စေချင်တမာရီအောင်ကောင်းလို့ ကျင့်နိုင်တာမျိုးဆိုရင်တော့ဒါကောင်းပါတယ်လောက်ပါတမာရီမှာအာမကောင်းသေးပဲနဲ့တမာရီမှာမရသေးပဲနဲ့စုထားတာမျိုးမဖြစ်စေချင်ဒါကြောင့်ဣရိယာပုဂ္ဂိုလ်မပြင်းမဲနဲ့နံပါတ်1သိခံနိုင်ရမယ်နော်ခြေတော်နှစ်ဘက်ထပ်မထားနဲ့နံပါတ်2သိပြီးတော့လည်းတင်းမထားနဲ့သိပြီးတော့လျှော့မထားနဲ့နော်ခန္ဓာကိုယ်ရောအတင်းတင်းထားတာမျိုးစိတ်ကလည်းအတင်းတင်းထားတာမျိုးအဲ့ဒီလိုမထားဘဲနဲ့ခန္ဓာကိုယ်လည်းတက်တောင့်တက်တာအနေထားထားမယ်စိတ်ကလည်း ခန္ဓာကိုယ်သက်တောင်သက်တာအနေထားဆိုဖြောင်းဖြောင်းမမထားခေါင်းကလည်းဖြောင်းမမမလေးပေါ့ဒီလိုထားတယ်စိတ်ကလည်းအတင်းကြီးတင်းမထားဘူးနော်ဖြစ်ခြင်းစောတွေရခြင်းစောတွေများနေလည်းမရဘူးစိတ်ကအတင်းကြီးခန္ဓာကိုယ်ကလည်းဟိုတက်တောင်တက်တာနေရသလိုစိတ်ကလည်းအေးအေးဆေးဆေးလေးထားတယ်အေးဆေးလေးနဲ့ဒီယုံနာသဘာဝတွေသိအောင်ကျင့်ရတယ်ဖြစ်ခြင်းစောရခြင်းစောတွေများနေလည်းပဲဒါလည်းလောဘတွေနဲ့ရှင်တွဲနေတော့မလွယ်ဘူးပေါ့ ပြန်ပြောမယ်နံပါတ်1ကဘာလို့ရမလဲဣရိယာပုတ်ကိုမပြင်းမဲနဲ့ဒီခါမှာထိုင်ရင်ထိုင်တဲ့ဣရိယာပုတ်ရရင်ရတဲ့ဣရိယာပုတ်နော်အဲ့လိုမျိုးဒီခါနိုင်ရမယ်နံပါတ်2သိပြီးတော့ကိုယ်ရောစိတ်ရောတင်းမထားနဲ့ကိုယ်ကလည်းတင်းထားမယ်စိတ်ကလည်းတင်းထားမယ်ဆိုရင်တော့မစိတ်နာအောင်နဲ့တခြားစီဖြစ်တယ်စိတ်တင်းနေမစိတ်နာအောင်နဲ့ချောနေတယ်ကိုယ်တင်းထားရင်လည်းခုနခန္ဓာကြီး ဟိုတင်းကြီးစိတ်ကလည်းကိုကြီးကဒီလိုကြီးတောင့်တင်းနေတတ်တယ်အဲ့လိုမျိုးဖြစ်တတ်တယ်နံပါတ်3ဘာလို့ဆေခြင်းလဲဆိုတော့အခုခုနကနကုလပိတာတုတ်ကို ထောက်ပြီးတော့ဒိဋ္ဌိခွာပြီးရှုစေခြင်းတယ်နော်ငါသူဘယောက်ျားမိန်းမထင်တယ်ဆိုတော့ဒီယုံ nant တရားတွေမှာငါသူဘယောက်ျားမိန်းမထင်တော့တက္ကာဒိဋ္ဌိလို့ခေါ်တယ်ရှင်သာကုတော်ကိုရောမြတ်ကြီးဒီတက္ကာဒိဋ္ဌိတွေခွာပြီးကျင့်ခိုင်းတာအဲ့ဒီတုတ်ကိုယူရွယ်ပြီးမဟုတ်ဆရာတော်ကြီးကခုန ငါခွာကျင့်ခိုင်းတယ်နော်အဲ့ဒါပါပဲနော်အဲ့တော့ဒိဋ္ဌိကိုဉာဏ်နဲ့ကြိုတင်ပြီးခွာမယ်ဉာဏ်နဲ့ကြိုတင်ခွာနော်ဒိဋ္ဌိကိုဉာဏ်နဲ့ကြိုတင်ခွာဖို့ဆိုတာဘာလို့ရမလဲဆိုခန္ဓာ၅ပါးသိရမယ်ခန္ဓာ၅ပါးဆိုရူပခန္ဓာဝိညာဉ်ခန္ဓာသင်္ညာခန္ဓာသင်္ခါရဝိညာဉ်နဲ့ခန္ဓာရူပခန္ဓာရုပ်တရားရုပ်ခန္ဓာဝိညာသင်ညာသင်္ခါရဝိညာဉ်ဒါနံခန္ဓာဒီကို ခန္ဓာ၅ပါးဒီ အကျဉ်းချုပ်လိုက်ဗာနဲ့ပါပဲရှိရုပ်နဲ့နာနဲ့ဒီနှစ်ပါးပဲရှိနော်ဒီခန္ဓာကိုယ်ကြီးကိုဒီရုပ်နာနှစ်ပါးရှိတဲ့ဒီခန္ဓာကိုယ်ကြီးကိုငါလို့ထင်မှတ်ထားတော့ညာနဲ့ကြိုတင် ခွာထားမယ်လို့ဆိုလိုတာနော်ခန္ဓာကိုယ်ကြီးရုပ်နာကတတ္တရုပ်ခန္ဓာကိုယ်မှာရုပ်နဲ့နာနဲ့နှစ်ပါးပဲရှိတာငါမရှိဘူးသူမရှိဘူးယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ဘူးဟိုဘုန်းကြီးရှုတယ်ဆိုအာဒါ ငါမဟုတ်ဘူးဥဘောတိကမဟုတ်ဘူးယုံနဲ့နာနဲ့ဒီတစ်ပါးပဲရှိတယ်ဒါမျိုးငါခွာထားတဲ့သဘောပဲနော်ပုဂ္ဂိုလ်ယောက်ျားမိန်းမငါတို့ကယောက်ျားမိန်းမခွာထားတဲ့သဘောယုံနာတဘာဝတက်တက်ပဲရှိတယ်ဒါမျိုးလေးညာနဲ့ကြိုတင်ဆင်မြင်ရတာပေါ့ဗျာနောက်တစ်ချက်ကြပါလဲဆိုအနတ္တသဘောဒီဒိဋ္ဌိခွာပြီးတဲ့နောက်ပိုင်းမှာယုံနာပေါ်မှာငါလို့ခွာပြီးတဲ့နောက်ပိုင်းမှာဒါတက်ကဒိဋ္ဌိခွာတယ်ပေါ့လေ ခေါ်ပြီးနောက်ပိုင်းဘုန်းကြီးကဘာထပ်ဖြည့်ဆွဲလဲဆိုအနတ္တကြိုးဆင်ခြင်စေခြင်းဒါအနတ္တလက္ခဏာတော့ကိုဥတီပြောတာဘုန်းကြီးတို့ဓမ္မစကြာတော့ပြီးတော့အနတ္တလက္ခဏာတော့ပြောဖို့စီစဉ်ရှိပါတယ်နော်အနတ္တဆိုတာဘာလဲဆိုဒီယုံ nant သဘောတရားတွေဟာကိုဖြစ်ခြင်းလို့ဖြစ်တာမဟုတ်သူဖြစ်ခြင်းလို့ဖြစ်နေတဲ့သဘောအနတ္တလို့ခေါ်တယ်နော်အဲ့လိုအသိဉာဏ်နဲ့ကြိုတင်စဉ်းစားထားနော်အနတ္တကိုကြိုးဆင်ခြင်ထားအနတ္တတော့ ရုပ်တဘာဝနာမ်တဘာဝတွေကပါလေသူဖြစ်ခြင်းလို့ဖြစ်တယ်ကိုဖြစ်ခြင်းလို့ဖြစ်တဲ့အရာတွေမဟုတ်ဘူးအဲ့ဒီလိုဆင်ញင်ထားဆင်ញင်ပြီးမှဒီဝေဒနာရဲ့သဘောကိုကြည့်မယ်နော်ဝေဒနာသဘောကြည့်တဲ့အခါမှာဝေဒနာရဲ့ဒုက္ခဝေဒနာသဘောပါလေအခန့်ခက်တဲ့သဘောပဲများများဆူများဆူသလိုခံခက်တဲ့သဘောဒုက္ခဝေဒနာရဲ့သဘောကိုဘယ်မှာသိအောင်လုပ်နော်သိပြီးမှရှုရတယ်မသိဘဲနဲ့နားလဲနားလဲ ဒါမျိုးရှုလို့မရဘူးခံခက်တဲ့ခံစားနေတဲ့သဘောမျိုးတွေနော်ဟိုနာရာကျင်တာအောက်တာကြိုက်တာခဲတာဒါကတော့ရုပ်ပဲအဲ့ဒီပုံမှာနာကျင်မှုတွေခံစားနေတဲ့ဝေဒနာလေးခံစားနေတဲ့သဘောလေးဒါလေးကြည့်ရဒါလေးသိအောင်ရင်တော့သိပြီးမှဒီခံစားနေတဲ့သဘောမျိုးလေးဟာတော်တော်အခန့်ခက်ပါလားမြားညောင်များစူးလို့စူးများစူးဆိုအခန့်ခက်တဲ့သဘောပါလားဒီခံခက်တဲ့သဘောကလည်း ဖြစ်နေတော့တော့ဆင်းရဲတာပဲရှင်ကြိုက်ဖောက်ပြန်ပြောင်းလဲသွားချမ်းသာတဲ့သဘောရောက်သွားမှာပဲဒီလိုဆင်ញံနှလုံးသွင်းပြီးဒီခံခက်တဲ့သဘောလေးကိုဉာဏ်နဲ့သိအောင်မှမှတ်တဲ့နေရာမှာလဲရှုတဲ့နေရာမှာလဲဘုန်းကြီးတို့ဗာပြောရလဲခုနလည်းပြောခဲ့ပြီလောဘစိတ်နဲ့မရှုအောင်ပျောက်ချင်တဲ့စိတ်နဲ့မရှုအောင်ပျောက်ချင်တဲ့စိတ်နဲ့ရှုရင်ဒါလောဘနဲ့ရှုနေတဲ့အတွက် ရှုနေရလွဲနေပျောက်ခြင်းနဲ့စိတ်မထားနော်ပျောက်ခြင်းနဲ့စိတ်နဲ့မှတ်တဲ့အခါကျမပျောက်ဘူးမပျောက်တဲ့အခါကျဒေါသဖြစ်ရောနော်အတက်ဒေါသလည်းဖြစ်နေတယ်အော်စိတ်ကကြောင်းခက်တင်းတင်းကြီးကိုဘုန်းကြီးရှုခဲ့ဘူးပါလေဒီမာစီရိတ်ကကြီးပေါ့အာကိုကစိတ်ကိုအတင်းကိုအကျိတ်ဖိနှိပ်ပြီးတော့လောက်ခဲ့ဘူးလေအဲ့တော့၄-၅နာရီလောက်ထိုင်ရတော့ခါလေးလေးပြိုင်းထိုင်လိုက်တည်းတကယ်ချင်းနှစ်ပါး အာမင်း9နိုင်တယ်ငါလည်း9နိုင်ထိုင်အဲ့လိုအပြိုင်ဆိုင်ချတာတွေရှိသေးတယ်အဲ့ဒါကိုရောစိတ်ကိုအတင်းကြီးကိုဖိနှိပ်ချတာပဲချပေမဲ့လို့လည်းနောက်ပိုင်းကျတော့တမာရီကအာမကောင်ရှုမှတ်မှုတွေကလည်းဟိုလိုချင်မှုတွေကလည်းများပါလေလိုချင်မှုတွေကများတော့ဒေါသလောဘဇောတွေကလည်းများအဲ့မှလည်းမရအန်ကျိတ်ဖိနှိပ်ပြီးအတင်းလုံးမရအဲ့လိုမျိုးတွေဖြစ်တယ်မရတော့စိတ်ဓာတ်တွေကြစိတ်ဓာတ်တွေကြရင်လည်းမှတ်ပေမဲ့လို့လည်းအဆင်မပြေဘူးပေါ့ဗျအဲ့လိုမျိုးဖြစ်တယ် အဲ့လိုအတက်ဒေါသအကြဒေါသအနေနဲ့မမှတ်ရအောင်သူ့ရဲ့ဒုက္ခဝေဒနာသဘောလေးကိုသိအောင်ပဲမှတ်ရမယ်နော်သိအောင် မှတ်တဲ့ခါကျတော့ဘယ်လိုမှတ်မလဲဆိုတော့ဒီဒုက္ခဝေဒနာကအပေါ်ယနာသလားတွင်းနဲ့နာသလားနော်ဒါတခြားဉာဏ်နဲ့ကြည့်နေရမယ်အပေါ်ယနာလားအပေါ်ယနာပြီးခံစားရလားတွင်းနဲ့နာပြီးခံစားရလားပူနာသလားအေးနာသလားပူပြီးခံစားရသလားအေးပြီးခံစားရသလားတောက်ပြီးခံစားရသလား တနေရာတည်းပဲခံစားမှုဖြစ်နေသလားပြောင်းလဲသွားသလားတခြားနေရာပြောင်းလဲသွားလားသေးသေးခံစားနေရလားဒီဒုက္ခကိုကြီးကြီးခံစားနေရသလားဒါလေးမျိုးလေးဒါတွေကိုသိချကြည့်နေမြင်နေဗျသိတယ်အဲ့လိုသိအောင်မှတ်ရမယ်နော်အဲ့တော့ပြောစရာလည်းအများကြီးဖြစ်နေနေ့နေ့6နိုင်ထိုးသွားပြီဒီလောက်ပဲပြောချောင်းဒီနေ့ဆွဆုံးပါတဲ့တရားတော်များကိုအချာနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ